တော့မြတ်စွာဘုရားရဲ့သာသနာတော်မှာတန်ခါနဲ့တကာပေါ့လေဆရာနဲ့တကာအဲ့ဒီဆရာနဲ့တကာကိုမြတ်စွာဘုရားကအချင်းချင်းတူတူကိုတူတူကိုတူတူအမိပြုနေကြတယ်လို့ဒီလိုဟောတော်မူတယ်ဒီအိမ်ရတီထောင်နဲ့လူတွေရဲ့အိမ်ရမတီထောင်နဲ့ယဟန်ကြီးရဲ့ အဲဒီပုဂ္ဂိုလ်နှစ်ဦးဟာနှစ်စုဟာအချင်းချင်းမီးနေကြတယ်ပဲတူဦးကိုတူဦးမီးနေကြတယ်တခုတူဦးကိုတူဦးမီးပြီးတော့သာသနာသာသနာတော်ကိုချီးမြှောက်ထောက်ပံ့နေကြတယ်ပေါ့အဲတော့ဟိုလူပုဂ္ဂိုလ်တွေကလူဒါယကာတွေကမလှူမတန်းမထောက်ပံ့ရင်ဘုန်းကြီးတွေတန်ခါတွေအနေနဲ့မရက်တည်နိုင်ဘူးအဲဒီလိုထောက်ပံ့တဲ့အနေနဲ့လည်းပဲလူတွေက တန်ဃာတော်တွေပေါ့ကျေးဇူးပြုတယ်တန်ဃာတော်တွေကလည်းပဲလူတွေပေါ်ကိုဘာသာရေးနဲ့ပတ်သက်ပြီးတော့ကောင်းရာကောင်းကြောင်းညွှန်ကြားပေးနိုင်တယ်ဘာသာရေးကိစ္စဆောင်ရွက်ဆရာရှိတာဆောင်ရွက်ပေးနိုင်တယ်အဲအဲ့ဒီလိုအပြန်အလှန်ကျေးဇူးပြုနေကြတယ်ဒါကြောင့်မို့ကျေးဇူးတင်ရမယ်ဆိုရင်တန်ဃာကလည်းပဲဒကာဓမ္မတွေကိုကျေးဇူးတင်ကြရှိတာပဲဒကာဓမ္မတွေကလည်းပဲတန်ဃာတွေကိုကျေးဇူးတင်ကြရှိတာပဲအဲ့ဒီလိုဟိုတူဘော်တူပြီးတော့ကျွန်းကိုင်းပြီးကိုင်းကျွန်းပြီးဆိုတဲ့အနေနဲ့မှီပြီးတော့သာသနာကြီးကို ပြုစုနေကြတယ်သာသနာတော်အရှိတီအောင်အားထုတ်ဆောင်ရွက်နေကြတယ်အဲ့လိုသာသနာတော်အရှိတီအောင်အားထုတ်ဆောင်ရွက်ရင်မိမိတို့ရဲ့တန်ត្រာအကျိုးကိုလည်းပဲအဲဆောင်ရွက်နေကြတယ်လို့ဒီလိုမှတ်ရမှာပေါ့ဒါတန်ခါတော်အတွက်ဒါလို့ဆိုရင်ပြည့်စုံပြီလို့ထင်တယ်နော်ခုနကဆိုဒီစာအုပ်ထဲကဖတ်တဲ့ဟာလေးတွေကိုတိတ်သွင်းထားတာရှိတယ်ဒီအစီအစီနားထောင်ရင်ထောင်ဖို့ဆိုတော့ အဲ့ဒါတော့နောက်နောက်တိတ်လို့ချင်းရအောင်အဲ့ကြတော့နည်းနည်းလေးအတန်လေးနဲ့ရွတ်ထားတာပေါ့ဟုတ်လားအဲ့ဒါကတန်ဃာတော်ရဲ့ဂုဏ်တော်ကိုပါယရဏသုံးပါစုံသွားပြီနော်ယရဏသုံးပါစုံသွားပြီတဲ့နောက်နောက်တစ်ခုကဘာပြောစရာရှိတယ်လဲဆိုတော့ဒီနေ့သစ္စာ၄ပါးဆက်ပြီးတော့ပြောမှာ သစ္စာလေးပါးကြားဘူးသီးသားတွေအများကြီးပါတယ်စတန်လီအိမ်တော်လည်းသစ္စာလေးပါးဟောပြီနော်အဲ့တော့ဓမ္မစကြာတရားမှာဘာကိုဟောတယ်လဲသစ္စာလေးပါးတရားကိုဟောတယ်ဗราဏအဖြစ်အဲ့တော့သစ္စာဆိုတာဘာလဲမှန်တာကိုသစ္စာခေါ်တယ်ဘုရားဘာသာမှာမှန်တာကိုသစ္စာခေါ်တယ်အဲ့ဒီမှန်တာခေါ်လို့ခေါ်ရတဲ့သစ္စာဟာ ကောင်းတာလည်းရှိရှိတယ်မကောင်းတာလည်းရှိတယ်မကောင်းတဲ့ပြည်စီကောင်းတဲ့ပြည်စီ तू ကအဲ့ဒီမကောင်းတာအတိုင်းမှန်းနေရင်ကောင်းတဲ့အတိုင်းမှန်းနေရင်သစ္စာလို့ပဲခေါ်ရတယ်တချို့အချင်းနဲ့သစ္စာဆိုရင်အကောင့်မှသစ္စာလို့ခေါ်ရတယ်ဒီနေ့ကတော့စာအုပ်တို့ထမှာတွေ့သေးတယ်အာအင်္ဂလိပ်လိုရေးတဲ့စာအုပ်ပါဟိုသမုဒိယသစ္စာကိုပယ်ရမယ်လို့ဆိုရမဟုတ်လားဆိုတော့ तू ကအဲ့ဒါကိုသိချင်တာသစ္စာပယ်ရမယ်ဆိုတော့ तू က မဟုတ်တယ်လို့ရေးတဲ့ကချင်းတော့တာပေါ့လေအဲ့တော့သစ္စာဆိုတာဗုဒ္ဓဘာသာမှာမှန်တာကိုသစ္စာပါလားမှန်တယ်ဆိုတာ true ပေါ့ဟာဖြစ်နေတာဒါဟာဒီလိုဖြစ်တတ်တယ်ဟဲ့ဆိုဒီလိုဖြစ်နေအဲ့ဒါဟာသူသူ့ရဲ့သစ္စာတရားပဲဆိုတော့မိလောင်တတ်တယ်ဟဲ့ဆိုမိမလောင်လားလောင်လားမင်းသွားစမ်းကြည့်ပါဟုတ်တော့လားတကယ်လောင်တယ်ပူတယ်ဟဲ့အေးဒါမိရဲ့သစ္စာတရားအဲ့ဒီလိုကောင်းတယ်ကြီးစေမကောင်းတယ်ကြီးစေပြောတိုင်းဟုတ်တာပြောတိုင်းမှန်တာ ဒါဟာသစ္စာအဲ့တော့လူတွေကပြောလို့ရှိတယ်အဲသစ္စာဆိုတာ there's there is only one truth ဟုတ်လားသစ္စာဆိုတာတစ်ခုတည်းရှိတာပါဘာသာမျိုးမျိုးကနာမည်အမျိုးမျိုးနဲ့အဓိပ္ပာယ်မျိုးမျိုးနဲ့ဟောနေတာပါလေအဲ့လိုအလွန်ပြောလို့ရှိတယ်ကိုကတော့အဲ့ဒါတိတ်တိတ်သဘောမကျအောင်အဲ့ဒါတိတ်လက်မခံဘူးအဲ့ဒီတစ်ခုတည်းဆိုတဲ့သစ္စာဆိုတော့ကဘာလဲမင်းမင်းလိုပါပါဘုရားဘာသာတော်မေးရင်သစ္စာကိုတစ်မျိုးတည်းပဲသိမယ် ခရိယာန်သွားမင်းသစ္စာအမှန်တရားဆိုတာဘာလို့သူကလည်းတစ်မျိုးပြောလဲမယ်ဟိန္ဒူသွားမင်းတစ်မျိုးလာအောင်အဲ့တော့ဟိုတကယ်တကယ်ကတော့ဟုတ်မှဟုတ်တယ်ပေါ့လေသစ္စာဆိုတာတော့အမှန်တရားဆိုတာတခုတည်းပဲရှိတယ်ဆိုတာဟုတ်တယ်မလို့တကယ်လက်တွေ့ကြတော့သစ္စာအမျိုးမျိုးပဲအဲဟိုဘာသာကွဲသလောက်သစ္စာဆိုတာကွဲမှာအယူအဆပြောတော့ဗာသစ္စာသစ္စာ conception of truth ပေါ့သစ္စာအခုဘုရားဘာသာမှာတော့သစ္စာ ၄ပါးလို့မြတ်စွာဘုရားဟောတဲ့သစ္စာတစ်ပါးလည်းမဟုတ်ဘူးတဲ့နော်မှန်ကန်တယ်ဆိုတဲ့တရားအဲ့ဒီသစ္စာ၄ပါးဟာဘာတော့ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာအေးအဲ့ဒီအဲ့ဒီလိုသစ္စာ၄ပါးရှိတယ်တဲ့နော်အဲ့ဒီသစ္စာ၄ပါးကိုမြတ်စွာဘုရားဟာဘယ်အချိန်မှာအဲထိုးထွင်းပြီးတော့သိခဲ့တယ်လဲတရားဖြစ်တဲ့အချိန်မှာပေါ့ နော်အဲ့ဒီသစ္စာလေးပါးတရားကိုသိဖို့ရမြတ်စွာဘုရားဟာပါရမီတွေဖြည့်ခဲ့တယ်ပါရမီတွေဖြည့်ပြီးတဲ့နောက်သစ္စာလေးပါးတရားကိုသိပြီးတော့ဘုရားဖြစ်သူရောက်ခဲ့တယ်အဲ့ဒီဘုရားဖြစ်သူရောက်တဲ့သုံးပုံတနည်းအားဖြင့်မြတ်စွာဘုရားသစ္စာလေးပါးကိုထိုးထွင်းသိတဲ့အချိန်ဟာဘယ်ဘယ်အချိန်တော့ဆိုရင်အာကဆုံလပိကဆုံလပိနေ့ကဆုံလပိညအဆုံးမှာဘုရားဖြစ်တာနော်တို့ကကဆုံလပိနေ့မှာဘုရားဖြစ်တယ်ဘုရားဖြစ်တယ်ဆိုရင်စိတ်က တကယ်ကစုံလမ်းကြီးနေဘုရားဖြစ်တယ်ထင်တာမဟုတ်ကစုံလမ်းကြီးနေညမှာဘုရားကဘုရားလောင်းကဘောဓိမေအောင်သွားထိုင်ပြီးတရားအထုတ်တော့နောက်တစ်နေ့အာယုတက်ခါကြီးလေးအာယုတက်တက်ပေါ့အာယုလည်းတက်ဘုရားလည်းပြည့်လို့ဖြစ်တာအဲ့ဒီလိုဆိုတော့အဲ့ဒီအဲ့ဒီချိန်မှာမြတ်စွာဘုရားဟာတစ္ဆာလေးပါးတရားကိုကိုတော်တိုင်းနော်သူမြတ်အခုအညီမပါပဲနဲ့ထိုးသွင်း၍သိတော်မူခဲ့တယ်အင်္ဂလိပ်လိုဆိုရင် discover ပေါ့ အဲ့လိုသိပြီးတဲ့နောက်မြတ်စွာဘုရားဟာဒီသစ္စာလေးပါးတရားကိုတတ္တဝါတွေသိအောင်လည်းပဲဟောတော်မူခဲ့တယ်။ဒီနေ့ကဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ရဲ့အဓိပ္ပာယ်ပြောတော့ဘယ်လိုအဓိပ္ပာယ်ပြောခဲ့လဲမှတ်မိကြလား။ဗုဒ္ဓဆိုတာဘာလဲ။သစ္စာလေးပါးကိုကိုယ်တိုင်လည်းသိတတ်တယ်။သူများကိုလည်းသိအောင်လုပ်တတ်တယ်သိအောင်ဟောတတ်တယ်ဒီလိုအဓိပ္ပာယ်နှစ်မျိုးရှိတယ်။အဲဒါကြောင့်မို့အခုဒီမှာသစ္စာလေးပါးကိုမြတ်စွာဘုရားဟာပထမဆုံးသူကိုယ်တိုင်ထိုးထွင်းရည်သိတော်မူတယ်။ရှားဖွေတွေ့ရှိရပေါ့။ အဲ့လိုရှားဖွေတွေ့ရှိပြီးတဲ့နောက်တတ္တဝါတွေကိုလည်းပဲတဆင့်ဟောပြတော်မူတယ်တဲ့အဲ့ဒီသစ္စာ၄ပါးရှိတယ်အဲ့ဒီသစ္စာ၄ပါးဟာရှိသမျှလောကမှာရှိသမျှအားလုံးကိုခြုံပြီးသစ္စာ၄ပါးမှာလွတ်တဲ့ဟာရေလို့လောကမှာမရှိဘူးဘယ်လိုဟာမျိုးပဲကြည့်ကြည့်လိုက်ကြည့်လိုက်ဒီသစ္စာ၄ပါးရဲ့ဝင်သားကြီးပဲဒါကြောင့်မို့သစ္စာ၄ပါးမှာလွဲပြီးတော့သစ္စာ၄ပါးမှာလွတ်ပြီးတော့တည်တဲ့တည်တိုက်တဲ့တရားရေလို့လောကမှာမရှိဘူးတဲ့ ကောင်းတာတွေလည်းပဲဒီသစ္စာတွေပါတာပဲမကောင်းတာတွေလည်းပဲဒီသစ္စာတွေပါတာပဲအဲလောကမှာရှိရှိသမျှအလုံးဟာသစ္စာ၄ပါးမှမလွတ်ဘူးအဲ့ဒီသစ္စာ၄ပါးဆိုတာဟာမြတ်စွာဘုရားတွေ့ရှိတာနော်မြတ်စွာဘုရားကစတင်ပြီးတော့လောက်ရတာမဟုတ်ဘူးမြတ်စွာဘုရားကထုတ်လုပ်တာမဟုတ်ဘူးဒါလည်းနားလည်ထားတာဘုရားပွင့်တည်ကြည့်စေမပွင့်တည်ကြည့်စေသစ္စာလေးပါးဆိုတဲ့သဘောတရားကတော့ရှိပါ သို့တော့မြတ်စွာဘုရားပွင့်တဲ့အခါကျတော့ဒါကိုမြတ်စွာဘုရားရှာဖွေတွေ့ရှိတယ်ပြီးတော့မြတ်စွာဘုရားကဟိုတွေ့ရှိတဲ့အခါကျတော့ဘယ်လိုသဘောလဲဆိုတော့ရှိရှိမြတ်စွာဘုရားရဲ့လက်ထက်တုန်းကတိတိစိတ်သစ္စာလေးပါးတရားကိုဖော်ထုတ်ခဲ့ပြီးဖော်ထုတ်ခဲ့ပြီးတဲ့နောက်ဒီအဲ့ဒီဖေမြတ်စွာဘုရားရဲ့ပြိဋိမာပြုသွားပြီးတဲ့နောက်သူ့ရဲ့အာမျက်မှောက်တစ်ဘက်လေးပါပြိဋိမာပြုသွားသမုတ်တို့ရဲ့သာသနာကွယ်သွားပြီးတဲ့နောက်ကျတော့သစ္စာလေးပါးတရားတခါမြုပ်သွားပြန်တင်မြုပ်သွားတယ် hidden ဖြစ်သွားပြန်အဲ့လိုနဲ့ hidden ဖြစ်ပြီးတော့နေတာအကြာကြီးနောက်ထပ်ဘုရားတဆူပြင့်တဲ့အခါကျတော့အဲ့ဒီဘုရားကတခါလာအောင်ရှာဖွေတွေ့ရှိတွေ့ရှိပြီးတော့ငါဟောအဲ့ဒီဘုရားပြိဋိဘံပြုပြီးတော့သူ့သာသနာကွယ်သွားရင်ဒီတစ္ဆာလေးပါးတရားလာပဲလောကကကွယ်သွားမှာကွယ်တော့နောက်တစ်ခါဘုရားတဆူပြင့်တဲ့အခါကျတော့အဲ့ဒီဘုရားတဆူကတွေ့ရှိပြီးတော့တခါဟောပြီးတော့ပြန်ပေါ်လာအောင်အဲ့လိုတစ္ဆာလေးပါးကမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်နဲ့ဒီသံဃာကြီးမှာတွားနေတာအဲမြတ်စွာဘုရား မြတ်စွာဘုရားရဲ့ပဋ္ဌာနာလုပ်ငန်းဟာဘာလဲဆိုဒါပဲတစ္ဆာလေးပါးကိုလူတွေတတ်တော်တွေသိအောင်သိအောင်ဆိုတာအခုလိုအခုလိုပြောပြီးတော့သိတာမျိုးနဲ့လည်းမဟုတ်သေးဘူးနော်တကယ်ကိုတရားထိုင်ပြီးတော့ကိုယ်တိုင် ကိုယ်ပိုင်အသိဉာဏ်နဲ့မြင်တွေ့တော့အဲလွတ်ပြီးတာမျိုးကိုဆိုလို့လေအဲ့ဒါမြတ်စွာဘုရားရဲ့လုပ်ငန်းဟာမှန်တော့ဒါပဲ သူဒီသစ္စာလေးပါးတရားသိအောင်ဟောပေးတာသစ္စာလေးပါးတရားသိရဆိုတာသစ္စာလေးပါးတရားကိုမျက်မှောက်ပြုအောင်မျက်မှောက်ပြုနိုင်အောင်အာသစ္စာလေးပါးတရားကိုမျက်မှောက်ပြုပြီးတော့အရိယာပုဂ္ဂိုလ်ဖြစ်သူရောက်အောင်လုပ်တာဒါမြတ်စွာဘုရားရဲ့လုပ်ငန်းပဲကောင်းပြီအဲ့ဒီသစ္စာ၄ပါးရှိတယ်နော်ပထမသစ္စာပါတော့ဒုက္ခသစ္စာဒုက္ခဆိုတဲ့စကားလုံး ဒါကိုပထမနားလည်ရတာမြန်မာစကားဖြစ်နေတဲ့အတွက်ကြောင့်ဗမာရီအနေနဲ့တော့သိနားလည်စရာနားမလဲစရာမရှိဘူးအဲဒုက္ခဆိုတာဘာလဲဆင်းရဲနော်ဒုက္ခဆိုဆင်းရဲဒါကတော့ဟိုအများအများနားလည်တဲ့အတိတ်ပဲပေါ့အဲ့ဒီအဲ့ဒီဒုက္ခဆိုတဲ့စကားလုံးထဲမှာတကယ်ဆင်းရဲတာလည်းဟုတ်တယ်ပါတယ်လောကအနေနဲ့ဆင်းရဲတာမဟုတ်ပြီမဲ့လို့ မြတ်စွာဘုရားကဆင်းရဲတယ်လို့သမုတ်ထားဒါတွေလည်းတော့ပါကိုလူကျင်တာလေးရနေတယ်ကိုစားကျင်တာလေးစားနေရတယ်ကိုကိုနေကျင်တဲ့လူနဲ့အတူနေရတယ်အဲ့ဒီခါမှာကိုပြောမနေဘူးလားနော်အဲ့ညမှာအဲ့ဒီအဲ့ဒီခါမှာဆင်းရဲနေလားစိတ်ဆင်းရဲနေလားကိုဆင်းရဲနေလားမဆင်းရအောင်နော်အဲဒါမှမဟုတ်အဲ့ဒီလိုပြောနေတဲ့ခါကိုလည်းမြတ်စွာဘုရားကဆင်းရဲဒုက္ခပဲ ဒုက္ခသစ္စာဆိုလောကကြီးကအကုန်မဲဆိုရင်အဲ့ဒါလည်းဒုက္ခသစ္စာပါတာပေါ့ဟုတ်လားအဲ့တော့ကိုကိုကိုကိုလို့ချင်တာလေးလုပ်နေရလို့ကိုစားချင်တာလေးစားနေရလို့ဆိုတော့ချမ်းသာနေတယ်လို့ထင်ထားတဲ့အဲ့ဒီချမ်းသာလေးပဲမြတ်စွာဘုရားကတော့ဘာလို့ပြောတာလဲရှင်းရဲ့ပဲဒါနဲ့အဲ့ဒီချိန်မှာ we are not suffering ဟမ်ဟုတ်လား we are enjoying နော်အဲ့လိုရှိတယ်အဲဘာကြောင့်အဲ့ဒါမျိုးကိုမြတ်စွာဘုရားကဒုက္ခလို့ခေါ်တယ် ဆိုတော့မြတ်စွာဘုရားရဲ့စံထားတာဒါနာလည်းရမယ်ဘယ်ဟာဘယ်လိုဟာမျိုးကိုဒုက္ခနော်လို့စံရှိတယ် criteria တွေအဲ့တော့မြတ်စွာဘုရားကပါဟောလဲယကနိသံတန်ဒုက္ခမမြဲတာမှန်တယ်မြတ်ဒီဒုက္ခပဲဆိုတော့ခုနခုနကောင်းလာရင်လည်းပါမကောင်းလားနော်ကောင်းလာပြီးစားနေရတဲ့ချမ်းသာလည်းခဏလေးနေပြီးကြောက်သွားမှာအဲ့ဒီလိုမမြဲတာမှန်တယ်မြတ်ဟာ ဒုက္ခတရားပဲ။ဘာကြောင့်သူတို့ကိုဒုက္ခလို့ခေါ်လဲ။အဲ့ဒီဖြစ်ချင်းပြက်ချင်းနဲ့နှိမ့်ဆက်တာကိုခံနေရတဲ့အတွက်ကြောင့်နှိမ့်ဆက်ခံနေရတဲ့သဘောတရားကိုဒုက္ခ။ဘာလဲတခုပဲဖြစ်သူကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတော့အဲ့ဒီဖြစ်တာပြက်တာကသူ့ကိုနှိမ့်ဆက်နေတယ်လို့ဖြစ်။အများအားတီးနေရင်တော့ဒါသူချမ်းသာတယ်အစစ်လို့ဆိုရမှာပါ။အများအားတီးနေသူဖြစ်တာပြက်တာရဲ့အနှိမ့်ဆက်ကိုမခံရဘူး။အခုတော့အဖြစ်ရှိတာနဲ့တကယ်နဲ့အပြက်ကလည်းရှိတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေနေတော့ဒီဖြစ်ချင်းပြက်ချင်းချင်း မပြတ်နှိမ့်ဆက်ခံနေရတယ်ဆိုတဲ့အတိတ်ပဲလေဒုက္ခကိုမြတ်စွာဘုရားဟောတော်အဲ့ဒီသဘောတရားကြည့်အောင်ဒုက္ခသစ္စာနဲ့ပတ်သက်ရင်နားလည်ရဒါကြောင့်အင်္ဂလိပ်လိုပြန်တဲ့အခါမှာ suffering တစ်ခုတည်းနဲ့မလုံလောက်ဘူး suffering ဆိုရင်ရိုးရိုးစိတ်ဆင်းရဲတာကိုယ်ဆင်းရဲတာလောက်ပဲဒါလူတွေအများနားလည်ဒါကြောင့်မို့အခုခေတ်ကျတော့ထပ်ပြီးတော့ဘာပဲစကလုံးနဲ့ပြန်တော့ unsatisfactory လို့ဒီလိုလည်းပြန်တယ် အဲ့တော့ဟိုမမြဲတာကိုကိုကမြဲစေခြင်းနဲ့သူကမမြဲဘူးဖြစ်ပြနေတယ်ဆိုရင်ဒါသူကျင်တတ်စရာမရှိဘူးပေါ့အဲ့ဒီဒုက္ခကိုမြတ်စွာဘုရားကဘယ်လိုဘယ်လို define လုပ်ထားတယ်လဲဘယ်လိုအတိတ်ပဲဖွင့်ပြထားတယ်လဲဓမ္မစကြာတို့ရကြတော့မလားရတဲ့လူများပါပါဇာတိပိဒုက္ခနော်သရာပိဒုက္ခယာတိပိဒုက္ခ မရဏံပိဒုက္ခံပြီးတော့အပိယေဟိတံပယောဂဒုက္ခောပိယေဟိဝိပယောဂဒုက္ခောယံပိဿာနလပတိတံပိဒုက္ခံတံခိတ်ဒေနပင်စုပါဒနက္ခန္တာဒုက္ခအဲ့ဒါရအောင်ကြက်ထားကြရမှာနော်ရမယ်ရသမာဓိတွေပြောဒီပဲပြောလို့လည်းကောင်းတယ်သူများပြောနားထောင်လို့လည်းကောင်းတယ်ဇာတိတိဒုက္ခတဲ့ပဋိသန္ဓေဒီနေရာချင်းဒီလိဆင်းရဲဤ ပဋိသန္ဓေတည်နေရတယ်ဆိုတော့လည်းဆင်းရဲတယ်တဲ့ဆင်းရဲတယ်ဆိုတာနှစ်မျိုးစဉ်းစားလို့ရတယ်ပထမတစ်မျိုးကတော့သူကဆင်းရဲဖို့ရအကြောင်းဖြစ်လာဇာတိဆိုတာရှိလိုက်တာနဲ့တပြိုင်နက်စကားဆိုတာကမရှိဘဲမနေဘူးဧကံမရဏဆိုတည်ခြင်းလည်းမရှိဘဲမနေဘူးတခါတို့အခုလူဘဝရောက်တဲ့အတွက်ကျွန်တော်လူဘဝမှာဆင်းရဲမျိုးမျိုးမတွေ့ရဘူးလားနော်ချမ်းသာတယ်လည်းတွေ့ရတယ်ထားပါဆင်းရဲတာလည်းမျိုးမျိုးတွေ့ကြကြတယ်အဲဒီလိုဆင်းရဲတာတွေအားလုံးရဲ့ဇင့်မြစ်ကိုလိုက်လိုက်ရင် တို့လူဖြစ်လာလို့ဒီလူလူဆင်းရဲခံစားရတယ်ပေါ့လူမဖြစ်လာဘူးဆိုရင်ဒီလူဘဝလူဆင်းရဲတို့မခံရဘူးပေါ့အဲ့တော့လူဘဝမှာပရိသတ်နေတည်နေတယ်ဆိုတာဟာလူဘဝဆင်းရဲဖို့ရာအားလုံးဖြစ်လာတယ်အတွက်ကြောင့်မို့သူ့ကိုဆင်းရဲတယ်လို့ခေါ်တယ်တနည်းအားဖြင့်ကတော့ထပ်ခါဒီမှာပြောတာတော့တော့အမိဝမ်းနဲ့กินရတဲ့ခါဆင်းရဲတဲ့ဟာတွေရောက်ပြောတယ်နော်အမိအမိဝန်းထဲမှာနေတဲ့ခါကျတော့ခါလေးဒီဟို ပါခေါ်လဲကလေးလေးကတောက်ထိုးနေရတာတို့ဘာလို့ပေါ့လေအမေကကုန်းလဲကွာလဲခါလဲချိုးသလိုနေတယ်လို့အမေကရေနွေးတောက်လိုက်ရင်ခါလဲပူသွားတယ်ရေအေးတောက်လိုက်ရင်ငရဲဟိုဘာလဲအဲလောကတည်းငရဲကြတယ်လို့ပဲစတယ်ဖြစ်ပေါ့လေအဲ့ဒီလိုပဲအဲ့လိုလဲဆိုထားတာလည်းရှိပါတယ်ဒါလည်းပဲခုခေတ်ကလည်းပဲဟိုစိတ်ပညာလည်းဒီလိုပဲသင်တယ်ပြောရဲကလေးတယောက် မွေးမွေးရမွေးရဟာသူ့ဖို့ဟိုဘေးဘေးအန္တရာယ်အများဆုံးအတွေ့အကြုံတစ်ခုပဲဆိုတာအဲ့ဒီဆင်းရဲတော့ဒါတော့တက္ကသရလည်းရေးတာတော့ကိုကသိတော့မပြောဘူးနော်ဒါမှမဟုတ်ကိုအဲ့ဒါတော့သိမကြောက်တော့ပါကြောက်လားဘုမမှန်းပြီပဲဒါမှမဟုတ်တကယ်စဉ်းစားကြည့်အဲ့ဒီအမိဝမ်းနဲ့กินရတယ်လည်းကြောက်စရာပဲနော် ကိုကတော့မသိဘူးပေါ့လေဒီခုခေတ်ဆိုပိုးဆိုးနေတယ်ဟိုအမိဝမ်းကမကြွသေးဘူးကိုဆေးထိုးတွေပဲခန်းနေရတယ်ဒီဘာခေါ်လဲ technology တိုးတက်လာတယ်ဆိုတော့ပိုးကောင်းမလားအောင်မလားအမှန်တော့တခါလေးကြတော့မကောင်းဘူးထင်တယ်သူကဆိုယောဂပြပိုင်တဲ့တေချင်တဲ့တေသွားအဲ့ဒါအေးတာပဲသူကဗတ်ထဲကမထွက်သေးဘူးဒီကနေတော့ဆေးထိုးနေဘာလုပ်နေနေခုခေတ်ကသူကလုတ်ကြတော့ဒါတွေပါလုတ်နေကြတယ်ထားပါတော့နော်အဲ့ဒီလို ပရိသန္တိတရားချင်းဆိုတာဆင်းရဲတယ်ဆင်းရဲတယ်ဆိုတာတကယ်ပေါ့လေအခုလိုဆင်းဆင်းရဲရဲနဲ့မမီဝါမှာနေရတာဒါတွေလည်းပါတယ်ပြီးတော့လည်းပဲဆင်းရဲခြင်းရဲ့အကြောင်းနော်နောက်နောက်ဖြစ်မဲ့ဆင်းရဲခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ကြောင့်လည်းပဲပရိသန္တိနေရာချင်းကဆင်းရဲတယ်။နတ်ကျတော့ပရိသန္တိနေရာခုနပြောတဲ့နည်းနဲ့ဆင်းရဲလို့ပဲရတော့မယ်။နတ်ကဘာကလည်းဆိုတော့ဆိုင်ဆောင်နေသားအရွယ်နော်ဆန္ဒနေသမီးအရွယ်စသည်တွားဖြစ်တော့တာ။အဲသူတို့မှာအမိဝမ်းနဲ့ကင်းရတာမျိုးမရှိဘူးဆိုတော့ အဲ့ဒီမှာပရိသတ်နေရာချင်းဆင်းရဲဆိုတာကခုနပြောတဲ့အမိဝမ်းကရတဲ့ဆင်းရဲမျိုးတော့ပြောလို့မရတော့ဘူးသို့တော့ခုနလိုဆင်းရဲခြင်းရဲ့အချီးခံအကြောင်းဖြစ်တော့သူတို့လည်းဆင်းရဲတယ်လို့ပဲခေါ်ရတယ်နောက်တစ်ခုကပါတော့အိုရခြင်းဒီလီဆင်းရဲဤဒါကတော့တိတ်ထင်ရှားနော်ဘယ်သူမှမအိုခြင်းဘူးအိုးနေရတယ်နင်တို့မိန်းကလေးတွေသာဆိုးလို့ဟုတ်လားဟမ်မအိုခြင်းဘူးမလားအိုးခြင်းလားအဲမအိုးခြင်းမလို့မနေရဘူးအိုးလာပြောရင်ပြောရင်ပြောကိုအိုးလိုက်နေတာနော် အဲအဲအိုးအိုးလဲဆိုတာဆင်းရဲတာပဲပြီးတော့အိုးလာတဲ့ခါကျတော့အခုအခုဟိုခက်ကြီးကြီးတခုမှကြီးတွေမေ့ကြလားသားတွေသမီးတွေပါလေကိုနမကတ်ချင်ဘူးမိတွေပါလေကိုနမကတ်ချင်ဘူးဟုတ်လားဝိုင်းပယ်တာခံရတယ်ဆိုတာပြောတာခံရတယ်ဒါကြောင့်ကိုကအဲဘာခေါ်လဲမျက်စိမုံလာတယ်သွားကြိုးလာတယ်အရည်တွေတွန့်လာတယ်စသည်ဖြင့်ဒီလိုဒုက္ခတွေအားလုံးခံရတာဘာကြောင့်လဲဥရှင်သဘောတရားကြောင့်တော့ဒါကြောင့်မို့ဥရှင်ဆင်းရဲနာရခြင်းပြီးဆင်းရဲဤနာရဆိုတာဘာလဲ ယောဂဖြစ်တာပြောတာပေါ့နေမကောင်းလဲနာသီးလဲချောင်းဆိုးလဲစတယ်အမျိုးမျိုးရှိတယ်နော်ဒါလည်းမကောင်းတာလူတိုင်းသိတယ်တရားချင်းဒီလိုဆင်းရဲကြီးဟာဘယ်မှမသိခြင်းဟာဒါမှလည်းတနေ့ကျတော့ဒီလိုပဲအဲသိကြရမှာပဲအဲ့တော့တရားလည်းဆင်းရဲမချစ်တော့သူတို့နဲ့အတူနေရချင်းဒီလိုဆင်းရဲကြီးမှန်ရလားမချစ်တော့သူဆိုတာမှန်ကတတ္တဝါကိုယ်တွေမဆိုလို့ကိုမကြိုက်တဲ့ဟာနဲ့အတူတူနေရတယ်ကိုကဒီကားကြီးမကြိုက်ဘူးဖြစ်နေဒီဘက်ထာလည်းမရှိလို့မဝန်ထမ်းဘူးဒီကားပဲ ပိတ်ပြီးမောင်းနေရတာဒါလည်းဆင်းရဲအဲ့ဒါဒီအိမ်ကမနေချင်မတင်ရညံ့လို့ဟောတာစုပ်လို့ဒါမှမဟုတ်ကွာအိမ်သိမနေတယ်တော့ဒီအိမ်စုပ်ပဲနေရပဲဆင်းရဲတာဒါလည်းအဲ့ဒါဟိုစာမှာပြောတာကြတော့မချစ်မနှစ်သက်သောတတ္တဝါသင်္ခါရတို့နဲ့လည်းအဲ့လိုဆိုလို့ရှိတယ်တတ္တဝါဆိုတာတတ္တဝါကိုပြောတာသင်္ခါရဆိုတာကအမှန်ကအဲ့ဒီပစ္စည်းဝတ္ထုပစ္စည်းတွေကိုပြောတာထို့တူပဲဗါရတော့ချစ်တော်သူတို့နှင့်ကြွေကွင်းရခြင်းသည်လေးဆင်းရဲ၏ ဒါလည်းလွန်ချင်ရှားပါနော်ပြီးတော့ကိုယ်သဘောကျနေတဲ့ပစ္စည်းလေးနဲ့ကိုယ်ခွင့်ရတာကိုယ်ကားလေးဝယ်ထားလို့အစ်စ်ကလေးဖြစ်လို့ဟလာကိုကမြင့်တက်နေတာဒီကားလေးသူခုံးသွားမယ်ပြက်တက်တိုက်သွားမယ်ပါမယ်ဆိုဆင်းရဲတယ်ဟုတ်လားအဲ့တော့ချစ်တော်ချစ်နှစ်တဲ့အပ်တဲ့တတ္တဝါသင်္ခါရတို့ ਨੇ ကိုယ်ကွင်းရတာဟာလည်းပဲဆင်းရဲပဲလူကျင်တာကိုမရခြင်းဒီလေးဆင်းရဲဤမှန်လားတော့ဒီမှာအဓိပ္ပာယ်နှမျိုးလားလေအာမင်ညကိုလိုချင်တာမရလို့ဆင်းရဲတယ်လည်းမှန်တယ် တော့ကိုအိမ်အိမ်သေးကောင်းလို့ရင်ကွာမရဘူးဆင်းရဲတယ်ကားတိလို့ရင်လည်းမရသေးဘူးဒါကိုစိတ်ဆင်းရဲနေတယ်ဒါမှမဟုတ်မြတ်စွာဘုရားကဒီဟာကိုတစ်ဆင့်ဖွင့်ပြီးတော့ဟောတယ်ဟိုမဟာသီရိပဋ္ဌာန်တုတ်ကိုကြတော့ကိုလိုချင်တာမရလို့ဆင်းရဲတယ်ဆိုတာဒါလောက်ကလေးကိုမဆိုတော့ဘူးနော်ငါမအိုးရင်ဘူးနော်မအိုးမရစီနဲ့လို့အဲ့ဒီလိုလုတ်ပြောလို့အဲ့လိုတောင်းတလို့မရဘူး မရတယ်အဲ့ဒါဆင်းရဲမနာပါရသည်နဲ့မနာခြင်းမသေးပါရသည်နဲ့မသေးခြင်းလုပ်လို့မရဘူးเนาะအဲအဲ့ဒီလိုတောင်းတာလို့မရတာကိုလိုတာကိုမရတာလို့ဒီလိုဒီလိုဆိုတယ်တာမင်ကလိုချင်တာမရတာလောက်နဲ့မကဘူးပေါ့เนาะကိုလိုချင်တာမရဘူးကိုကိုလိုချင်တဲ့အိမ်မရဘူးကိုလိုချင်တဲ့ကားမရဘူးကိုလိုချင်တဲ့ဆိုတော့ပိုက်ဆံမရဘူးအဲ့ဒါမျိုးကိုအဲ့ဒါမျိုးတဲ့မြတ်စွာဘုရားဆိုလိုလာတာအိုးအိုးချင်းသဘောတရားရှိတဲ့ပုဂ္ဂိုလ်က မအိုပြရစီနဲ့နာခြင်းသဘောတရားရှိတဲ့ပုဂ္ဂိုလ်ကမနာပြရစီနဲ့သိခြင်းသဘောတရားရှိပုဂ္ဂိုလ်ကမသိပြရစီနဲ့လို့နော်အဲ့လိုလုပ်မရတော့ဒါအောင်ဆိုလိုတာလူကျင်တာမရဘူးအဲ့ဒါလည်းဆင်းရဲပဲဒါအမှန်ပဲမအိုခြင်းမဲနဲ့အိုးနေရတယ်မနာခြင်းမဲနဲ့နာရတယ်တော်ကြမသိခြင်းမဲနဲ့သိရမယ်ဒါဆင်းရဲပဲအကျင့်အပြင်ဆွဲလန်းရာအာယုံဖြစ်သောခန္ဓာ၅ပါးတို့သည်ဆင်းရဲကုန်၏ခုနဟာကြီးကအကျေပြောနေတာတဲ့အကျင့်အပြင်ပြောလိုက်မယ်ဆိုရင်တော့ကိုတဲ့ ခန္ဓာ၅ပါးဥပါဒံရဲ့အာယုဖြစ်တဲ့ခန္ဓာ၅ပါးဟာဆင်းရဲဆင်းရဲတရားပဲဥပါဒံရဲ့အာယုဖြစ်တဲ့ခန္ဓာ၅ပါးဆိုတာရှင်းရှင်းပြောရင်လောကရှိရှိတဲ့အားလုံးတတ္တဝါတွေရောပစ္စည်းတွေရောဘာတွေရောဒါကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဥပါဒံနဲ့ခန္ဓာဆိုတာဒီဆွဲလမ်းမှုဖြစ်နိုင်တဲ့ခန္ဓာမျိုးကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဒီပစ္စည်းတစ်ခုပေါ်မှာကိုကလောဘနဲ့ဆွဲလမ်းနိုင်သလားဒိဋ္ဌိနဲ့ဆွဲလမ်းနိုင်သလားကြည့်ကြည့်အဲဆွဲလမ်းနိုင်ရင်အဲ့ဒါကိုဥပါဒံနဲ့ခန္ဓာ ဒီပုဂ္ဂိုလ်ကိုကအဲလောဘနဲ့ဆွဲလန်းနိုင်သလားနော်ဒိဋ္ဌိနဲ့ဆွဲလန်းနိုင်သလားဆွဲလန်းနိုင်ရင်အဲ့ဒါဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဆိုတော့လောကမှာရှိရှိသမျှတတ္တဝသင်္ခါရအကုန်လုံးပါတော့တယ်အေးအဲ့တော့အကျဉ်းအပြင်ပြောမယ်ဆိုရင်တဲ့အဲ့ဒီခန္ဓာ၅ပါးဟာဥပါဒနဲ့ဥပါဒရဲ့အာရုံဖြစ်တဲ့ခန္ဓာ၅ပါးဟာဆင်းရဲတရားပဲကုန်းနေဒါကြောင့်လောကမှာဘာမှဆိုကြည့်လိုက်ဆင်းရဲပဲဒါဘုရားဘာသာကဆင်းရဲပဲ emphasize လုပ်တာ ဒီမြတ်စွာဘုရားဟောတာကရှိတယ်များကိုဆင်းရဲပဲခုနပြောတဲ့ကိုစားကြံတာလေးစားနေရလို့ချမ်းသာတဲ့ချိန်တာလည်းပဲဆင်းရဲပဲနော်အဲကိုနေနဲ့လူနဲ့လူနေရလို့ချမ်းသာတဲ့ချိန်တာလည်းပဲအမှန်ကတော့ပါတော့ဆင်းရဲပဲအဲ့ဒီဆင်းရဲဆိုတာနဲ့ပတ်သက်ပြီးတော့နားလေစရာလေးတွေရှိတယ်နော်နားလေစရာမှာဘာရှိတယ်လဲဆိုရင်ပထမဒုက္ခ၃မျိုးအ ਨੇ ဆုံးနားလည်ဖို့ကောင်းတယ် အဲ့ဒါကဘာလို့ဆိုပထမဟာကဒုက္ခဒုက္ခတဲ့နော်ဒုက္ခ၃မျိုးရှိတယ်ဒုက္ခဒုက္ခဆိုတာဘာလို့တကယ့်ကိုအစစ်အမှန်ဖြစ်တဲ့ဒုက္ခတခါလဲခလုတ်တက်လိုက်လို့ခြေတော့နာသွားတယ်နော်အဲ့ဒီဆင်းရဲမျိုးဓာရှာလို့ခြေတော့နာသွားတဲ့ဆင်းရဲမျိုးအဲ့ဒါမျိုးကိုဒုက္ခဒုက္ခလို့ခေါ်တယ်အဲ့တော့စိတ်တကယ်ညစ်တယ်နော်အဲ့လိုဟာမျိုးဒုက္ခကိုဘာလို့ခေါ်လဲ ဒုက္ခဒုက္ခဒါကတော့ဒုက္ခအစ်စ်လို့ဆိုလို့လေနှစ်ခါချက်ပြောရင်သူကဒါတကယ်ကိုဟုတ်မှန်တဲ့ဒုက္ခလို့ဆိုလို့ဒုက္ခဒုက္ခဆိုနော်နောက်တစ်ခုကတော့ဝိပရိနာမဒုက္ခဒါကတော့ဖောက်ပြန်သွားတဲ့အခါပျက်စီးသွားတဲ့အခါမှာဆင်းရဲမှုကိုဖြစ်စေတတ်တဲ့အတွက်ကြောင့်မို့ခေါ်ရတဲ့ဒုက္ခအဲ့ဒီဝိပရိနာမဒုက္ခဆိုတာဘာလဲဆိုရင်တဲ့ကောင်းတဲ့ ချမ်းသာတဲ့အတွေ့အကြုံချမ်းသာတဲ့အာပျော်ရွှင်မှုဆိုတဲ့သောမနတလို့ခေါ်တဲ့ဝေဒနာအဲ့ဒီလိုခံစားမှုကိုဒီနေရာမှာမြတ်စွာဘုရားကဝိပရိနာမဒုက္ခလို့ခေါ်တာဒုက္ခဝေဒနာချမ်းသာတဲ့ဝေဒနာကောင်းတာလေးခံစားနေရတယ်အဲ့ဒီဟာကိုပဲမြတ်စွာဘုရားကဝိပရိနာမဒုက္ခဒါကြောင့်အဲ့ဒီခံကောင်းတာလေးကြောက်တော့တဲ့ခါကျတော့ကိုယ်ကဆင်းရဲမှုဖြစ်လာဒါလေးလွန်းလာတယ်နော်စသဖြင့်ပေါ့အဲ့ဒီလိုဖြစ်တတ်တဲ့အတွက်ကြောင့်မို့ အဲ့ဒီအဲ့ဒီလိုအဲဒုက္ခဝေဒနာကိုဘာလို့ခေါ်လဲဝိပရိနာမဒုက္ခဒုက္ခဒေါမနတာပေါ့ခန္ဓာကိုယ်အပြင်ချမ်းသာတာစိတ်အပြင်ချမ်းသာတာအဲ့ဒီဝေဒနာကိုပဲဝိပရိနာမဒုက္ခနောက်တစ်ခုကတော့သင်္ခါရဒုက္ခဒါကတော့သင်္ခါရဖြစ်တဲ့အတွက်ကြောင့်မို့ဒုက္ခလို့ခေါ်ရတယ်သင်္ခါရဆိုတာဟိုအကြောင်းအကြောင်းကိုအမိပြုပြီးတော့ဖြစ်ရတဲ့တရားမှန်သမျှကိုသင်္ခါရလို့ခေါ်တယ် all conditioned phenomena အဲ့ဒီသင်္ခါရဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုဒုက္ခလို့ခေါ်ရတယ်ဆိုလိုတာကတော့ဗာလဲအဲ့ဒီလိုအကြောင်းတစ်ခုခုကြောင့်ဖြစ်လာတဲ့ဟာဆိုတာဟာအဖြစ်အပျက်ရှိတော့တာပဲတစုံတစ်ခုလောက်ထားတဲ့အလားဟိုပြုတ်လောက်အပ်တဲ့ဟာမှန်ရင်သူကအဖြစ်ရှိလာအဖြစ်ရှိလာရင်အပျက်ရှိလာအဲအဲ့ဒီလိုအဖြစ်ရှိရင်အပျက်ရှိတဲ့တရားမှန်တယ်များဟာဒုက္ခပဲသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခမှလွတ်တာလို့လောကမှာရှိနေမှာဘာမှမရှိဘူး နော်အဲ့ဒီကြောင့်သင်္ခါရဒုက္ခကတော့အလုံးကိုချုပ်နေတယ်အဲသင်္ခါရဒုက္ခအရာကြတော့ကိုခုနခုနဟိုကောင်းတဲ့အတွေ့အကြုံတွေမကောင်းတဲ့အတွေ့အကြုံတွေကနံပါတ်1တို့နံပါတ်1တို့နဲ့ပါသွားပြီဆိုတော့ကိုကြံတဲ့ဥပ္ပခာဝေဒနာတို့ဘာတို့ပေါ့လေအဲ့ဒါအလုံးကိုသင်္ခါရဒုက္ခလို့ခေါ်တယ်တနည်းအားဖြင့်သင်္ခါရဒုက္ခကခုနအလုံးလောကရှိတာအလုံးကိုချုပ်နေတယ်အဲ့လိုဒုက္ခ၃မျိုးကိုမိမိတို့ကနားလည်ကြတယ်များသောအားဖြင့်လူတွေနားလည်တာပထမဒုက္ခပဲနားလည် ဆင်းရဲတဲ့ဒုက္ခပဲလို့ပြောလိုက်ရင်ပထမဒုက္ခဒါကတော့အထူးအထူးစဉ်းစားနေစရာမလိုဘူးအထူးရှင်းပြနေစရာမလိုဘူးဒုတိယဒုက္ခဆိုတာနည်းနည်းလေးစဉ်းစားရတယ်ဝိပရိနာမဒုက္ခဒါကောင်းကောင်းနေတာကတော့အခုကောင်းနေတာပဲဟုတ်တယ်ဒါမှမဟုတ်ဒါလေးပြောက်သွားတဲ့ခါကျတော့ကိုယ်ကဆင်းရဲမှုဖြစ်တယ်တခါလေဆိုတော့မင်းတို့ကောင်းတဲ့ရုပ်ရှင်လေးကြည့်နေရပဲလေကောင်းတဲ့ရုပ်ရှင်တော့မသိဘူးငါတခါလူတယောက်ပြောလို့လေသူ့လက်ထဲမှာကင်ထားတာဒီလောက်ထူတဲ့ဝတ္ထုစာအုပ်ကြီးအဲ့ဒါပြောတာ ဘုဒ္ဓဘာသာတိုးတာခါလဲမပြီးမပြီးကျင်မပြီးသေးခြင်းကိုသူကပြီးသွားလို့လေတိုးတာဟာကြည့်ရမှာတော့ဟာကြီးငါပြင်းပါပါပါနော်အဲအဲ့လိုပဲဒီဒီအကောင်းခံစားရတယ်ဆိုတာဟာခံစားနေတော့တော့ကောင်းတယ်လို့လို့ထင်ရတာပဲအဲ့ဒါပျောက်သွားတဲ့ခါကျတော့အဲသူကစိတ်ထဲကအဲ့လိုလုံးတဲ့စိတ်ကလေးဆွေးတဲ့စိတ်ကလေးပေါ့လေ စသည်ဖြစ်လာတော့ဒါဆင်းရဲတယ်ဆိုတော့ဝိပရိနာမဒုက္ခတတိယဖြစ်တဲ့သင်္ခါရဒုက္ခကတော့တကယ်နားလည်ဖို့မလွယ်ဘူးဘောဓဘာသာရေးအနေနဲ့ကတော့ဘုရားဟောလက်ခံထားတာမဟုတ်လို့အဲတတိယဒုက္ခကိုသဘောပေါက်ရအောင်အဲ့ဒါကိုသဘောပေါက်မှမြတ်စွာဘုရားဟောတဲ့ဒုက္ခသစ္စာရဲ့သဘောကိုသူကသူကောင်းကောင်းမနားလည်အေကံလက်ခံနိုင်အဲ့ဒီအဲ့ဒီဟာကိုသဘောမပေါက်လို့အခုအခုဒီခေတ်လူတွေက အဲဒီမင်းတို့ဘုရားဘာသာတို့မကြိုက်ဘူးဘုရားဘာသာတစ်ခါလာလဲ suffering တစ်ခါလာလဲ suffering ပြောတယ်လို့သူတို့ကအဲ့လိုအပြစ်တင်တာအမှန်ကတော့မဟုတ်ဘူးလို့ဒုဗုဒ္ဓဘာသာကအမှန်တရားကိုလူကမဆောင်ဘူးကွာအမှန်တရားအမှန်တည်းမြင်အောင်ကြည့်တယ်ဆင်းရဲတာဆင်းရဲတာပဲလို့ဒါဒါကိုလက်တော်ခံရမယ်သို့တော့အာလောဘကြီးဆင်းရဲတာပဲဆိုပြီးတော့လက်မှန်ချပြီးတော့ဘာမှမလုပ်ဘဲနဲ့အဆုံးပေးရဒီလိုလည်းမဟုတ်ဘူးလို့မြတ်စွာဘုရားကဒီ လောကမှာလောကကြီးကဆင်းရဲတာပဲဆိုတာပြောပြီးတဲ့နောက်ဟာဒီဆင်းရဲတာရဲ့အကြောင်းလည်းတခါပေါ်ထုတ်ပြတယ်ဒီဆင်းရဲခြင်းချုပ်ငြိမ်းတယ်ဆိုတာလည်းရှိတယ်ဆိုတာလည်းပြတယ်အဲ့ဒီဆင်းရဲခြင်းချုပ်ငြိမ်းတာကိုရောက်ဖို့ရမင်းတို့ဘာလုပ်ရမလဲဆိုတာလည်းပဲမြတ်စွာဘုရားကပြောထားတယ်ဒါကြောင့်မြတ်စွာဘုရားရဲ့ဒုက္ခသစ္စာတရားဟာ pessimism မဟုတ်ဘူးဒါကလည်းရမယ်အမှန်ကိုအမှန်တမ်းမြင်အောင်ကြည့်ပြီးတော့မှအဲ့ဒီအမှန်ကမကောင်းတဲ့အမှန်ကြီးဖြစ်နေတော့အဲ့ဒီမကောင်းတာကနေဘယ်လိုထွက်မလဲဘယ်လိုထွက်အောင်လုပ်မလဲ အဲ့ဒီထွက်ထွက်ထွက်ဖို့ရလမ်းကြောင်းနီးလမ်းမှာမြတ်စွာဘုရားကပေးတာအဲ့ဒီသင်္ခါရဒုက္ခဟုတ်လားသဘောပေါက်ရတယ်အဲသင်္ခါရဒုက္ခဆိုတာဘာလဲအဖြစ်အပျက်ရှိတဲ့တရားမှန်တဲ့မြတ်ဟာသင်္ခါရဒုက္ခပဲဆိုတော့ကုန်သွားပြီအားလုံးကောင်းတဲ့ကောင်းတဲ့ခံစားမှုရောမကောင်းတဲ့ခံစားမှုရောအလဲအလတ်ခံစားမှုရောဘာလို့ညာအကုန်လုံးဟာဒီထဲပါသွားပြီအဲ့ဒါကြောင့်ဒီဒုက္ခသုံးမျိုးကိုနားလည်ဖို့ကောင်းတယ်ဒါတော့အထူးသဖြင့်သင်္ခါရဒုက္ခကိုသဘောပေါက်ဖို့ကောင်းတယ်သင်္ခါရဒုက္ခသဘောပေါက်မှာခုနပြောတဲ့အကျဉ်းအပြင် ဥပါဒာနဲ့ခန္ဓာ၅ပါးဟာဒုက္ခပဲလို့ဟောထားတဲ့မြတ်စွာဘုရားရဲ့စကားကိုဧကနားလည်နိုင်တယ်။ဒါကြောင့်မို့ခုနဒီဒုက္ခဒုက္ခသစ္စာကိုအကျေပြောပြတတ်တဲ့အထက်အထက်မှာပရိသတ်နေနေရခြင်းဒီလိဆင်းရဲဤအိုရခြင်းဒီလိဆင်းရဲဤစသည်ဖြင့်ဆိုထားတာတွေကနားလည်ဖို့ရမခဲရင်ဘူးလူရာမရသည့်တိုင်အောင်လားနားလည်ဖို့ရမခဲရင်ဘူးနော်ဒါပေမဲ့လို့ဒီအချင်းအချင်းဥပါဒာနဲ့ခန္ဓာ၅ပါးဒီဆင်းရဲတယ်ဆိုတာကြတော့ နားလည်ဖို့လည်းမလွယ်ဘူးလက်ခံခြင်းဖို့လည်းမလွယ်ဘူးဒါအမှန်တော့ဘုရားသဘောတရားကိုနားလည်မှသာသူ့ကိုလက်ခံတယ်အဲ့ဒီတို့ကတော့ဘယ်လိုထင်လဲဆိုရင်ဒါမြတ်စွာဘုရားကဒုက္ခသစ္စာကို level 2မျိုးနဲ့ဟောတယ်လို့ထင်ပထမဟာက unpopular level ပေါ့ဟုတ်လားလူလူလူလူသိပြီးတော့နားလည်းကိုမခဲရင်းနဲ့အချက်လက်တွေပြိတ္တနေနေရာချင်းဆင်းရဲတယ်၊ဝယ်ချင်းဆင်းရဲတယ်ဆိုတာဒါကသိပြီးတော့ရှင်းပြနေကြမလို့ဘူးလွန်းသိဒါက on on a popular level ပေါ့ဟုတ်လား ဥပါဒနဲ့ခန္ဓာ၅ပါးဟာဒုက္ခပဲလို့ပြောတာကြတော့ on a deeper level on a philosophical level ဒါကြတော့နည်းနည်းနည်းသွားဒီအဖြစ်ပြစီကမှန်တယ်မြဆင်းရဲဆိုတဲ့စံစံကိုကိုကနားလည်ထားရမယ်ဒါကလောကမှာရှိတဲ့မြသဘောတရားတွေကအဖြစ်အပျက်ရှိတာကြီးပဲဆိုတာလည်းပဲနားလည်ထားရမယ်အဲ့လိုနားလည်ထားမှဒါဒီသင်္ခါရဒုက္ခသဘောကိုနားလည်သင်္ခါရဒုက္ခဒုက္ခသဘောကိုနားလည်ရင်ခုန ဥပါဒณะခန္ဓာ၅ပါးဒုက္ခပဲဆိုတာနားလည်တော့ကဲအဲ့ဒါဒုက္ခသစ္စာသမုဒိယသစ္စာတဲ့နော်သမုဒိယသစ္စာဆိုတာပါတော့ဒုက္ခသစ္စာရဲ့အကြောင်းအဲ့ဒီဆင်းရဲဆိုတဲ့သဘောတရားကိုဘယ်သူကလှုပ်လိုက်တာတော့အလိုလိုအကြောင်းမရှိဘဲနဲ့ပေါ်လာတာလားသို့မဟုတ်မြမာကြီးကဖန်ဆင်းလိုက်တာလားဘုရားသခင်ကဖန်ဆင်းလိုက်တာလားဆိုတဲ့အမေကိုမြတ်စွာဘုရားကမလည်းဖြေလည်းမဟုတ်ဘူးနော်ဒုက္ခသစ္စာ ဒီဒီဆင်းရဲမှုဖြစ်လာရဖြစ်လာရမှာအကြောင်းရှိတယ်ဆင်းရဲခြင်းရဲ့အကြောင်းအဲ့ဒီဆင်းရဲခြင်းရဲ့အကြောင်းဟာဘာလဲတမှုရိယသစ္စာတမှုရိယသစ္စာဆိုတော့ဘာကိုတမှုရိယသစ္စာလို့ခေါ်လဲနားလည်ပြီးသားတော့ဟမ်တဏှာကိုတမှုရိယသစ္စာလို့ခေါ်နော်တဏှာဆိုတဲ့နေရာမှာဒီတို့မြန်မာစကားနဲ့ပါဠိစကားနဲ့ connotation မတူဘူးအဲ့ဒါနည်းနည်းနည်းနည်းမှတ်ရမမစကလုံးတဏှာလို့ပြောလိုက်ရင်ဒီချင်းဒါနည်းနည်းလေးပါခေါ်မယ်နည်းနည်းတော်တော်တော်မကောင်းတဲ့စကလုံးပေါ့လားနော်ဒီဒီစကလုံးကိုဆိုတော့လူကြီးလူကောင်းလို့ရှိမှမတုံ့ရဘူးဆိုတာဟုတ်လားဒါပေမဲ့လို့သူတရားနဲ့ပတ်သက်ပြီးတော့ပြောလာတဲ့အခါမှာဒီတဏှာဆိုတာလောဘပဲဘာမှမထူးဘူး ရောက်တော့အဲ့ဒါတဏှာနော်ဒီတဏှာအဲ့ဒါကြောင့်မို့တဏှာလို့သုံးသုံးလိုက်တဲ့တကလုံးဟာတကလုံးကိုဘယ်လိုနားလည်ရမလဲလိုချင်တာကိုတဏှာခေါ်တယ်နော်လောဘအပိဓာပါညာခေါ်တာတွေလည်းရှိသေးတယ်ထားပါတော့အဲ့လိုတွဲကံမှုလိုချင်မှုဒါကိုပဲတဏှာလို့ခေါ်တယ်အဲ့ဒီတဏှာကိုအဲဒုက္ခသစ္စာရဲ့အကြောင်းလို့ဒီလိုမြတ်စွာဘုရားကဟောတော်မူနော်အဲ ယဟန်တို့တဲ့ဆင်းရဲခြင်းအကြောင်းဖြစ်သောအာအရိယာတို့ရဲ့အမှန်တရားကပဲနည်းပေါ့လေအကျင့်တဏှာသည်တဲ့ဘဝတည်း၌ဖြစ်စေတတ်၏တဲ့အဲ့ဒီတဏှာကတဲ့ဘဝတည်းဘဝတည်းကိုဘဝတည်းမှာဖြစ်စေတတ်တယ်တဏှာရှိတော့ဆွဲလန်းမှုတွေ့တာမှုရှိတဲ့အတွက်ကြောင့်မို့တို့ဘဝကိုဆွဲလန်းတွေ့တာမှုဆိုတဲ့တဏှာရှိနေတော့ဒီဒီတဏှာရဲ့စိတ်ဆော်မှုကြောင့်ကောင်းမှုကုသိုလ်တွေကိုပြုတဲ့ခါကျတော့အဲ့ဒီကံကအကျိုးပြီးတော့နောက်ဘဝတွေနောက်ဘဝနောက်ဘဝတွေဖြစ်တယ် ဒါကြောင့်မို့တဏှာရှိနေသေးသမျှကာလပါလို့နောက်ဘဝတွေဘဝတွေဘဝတွေဖြစ်နေဦးမှာတဏှာကိုပယ်နိုင်တဲ့ဒီနေ့မှာနောက်ဘဝဆိုတာလည်းမဖြစ်တော့ဘူးယဟန္တာတွေကတဏှာကိုလုံးဝပယ်နိုင်တဲ့အတွက်ကြောင့်မို့ယဟန္တာတွေဖို့နောက်ဘဝဆိုတာမရှိတော့ဘူးယဟန္တာမဖြစ်သေးသမျှတဏှာကိုလုံးဝပယ်နိုင်တယ်လို့မဆိုနိုင်ဘူးအဲ့လိုမဆိုနိုင်တဲ့အတွက်ကြောင့်မို့အရိယာဖြစ်ပြီးပြီမယ်လို့ခုနှစ်ဘဝရှိမယ်တစ်ဘဝရှိမယ်စသည်ဖြင့်တို့ရှိကိုရှိသေးတယ်နော်အဲ့လိုဘဝအတိတ်အတိတ်နဲ့ဖြစ်စေတတ်တဲ့ဖြစ်စေတတ်တဲ့သဘောတရားရှိတယ်တဲ့ဒီတဏှာဆိုတာ ဘဝဖြစ်တယ်ဆိုတော့ဘဝဆိုတာပါလေဒုက္ခပဲမဟုတ်လားနော်အဲအဲ့တော့သူကဒုက္ခကိုဖြစ်စေတတ်တယ်နဲ့တူတူပေါ့နှစ်သက်ခြင်းတတ်မဲ့ခြင်းနဲ့တကွာဖြစ်ဤသို့မဟုတ်နှစ်သက်ခြင်းတတ်မဲ့ခြင်းပင်ဖြစ်ဤဟုတ်တာပေါ့ဒီတဏှာဆိုတာနှစ်သက်ခြင်းတတ်မဲ့ခြင်းကိုခေါ်တယ်ထိုးထိုးအာယုန်နဲ့လွန်စွာနှစ်သက်တတ်ဤမှန်လိုက်လေဟမ်တဏှာဆိုလောဘရှိနေဟိုဟာလေးလည်းသဘောကျနေဒီဟာလေးလည်းသဘောကျနေတာသွဲလန့်နေကတ်နေတယ်ညှိကတ်နေတယ်သွဲလန့်နေတာပေါ့ကိုကဒီဒီပစ္စည်းလေးကြိုက်နေဆိုကိုယ်စိတ်ကဒီပစ္စည်းလေးတော့ကတ်နေလို့မနေလားနော် အဲဒါကြောင့်မို့ထိုးထိုးအာယုံနဲ့လွန်စွာနှစ်သက်တာကြီးဟိုဟာလေးလည်းသဘောကျတယ်ဒီဟာလေးလည်းသဘောကျတယ်ကိုယ်လည်းပစ္စည်းလေးတွေဟိုဟာလေးဒီဟာလေးသဘောကျတယ်လှမ်းလာဝယ်ဒါမှမဟုတ်ကိုယ်အမြဲတမ်းအဲ့ဒါစဉ်းစားတယ်နော်ဘုန်းကြီးနဲ့ဘုန်းကြီးနဲ့တဏှာမပယ်နိုင်သေးတော့ကက်လောက်ကြည့်ပြီးတော့ဟိုပစ္စည်းလေးလိုချင်တယ်သူတို့အာယုံနဲ့လွန်စွာနှစ်သက်တာကြီး တခါလေကိုယ့်အကူပဲလာပြီးပစ္စည်းသဘောကျနေရှိသေးတယ်ဟုတ်လားထိုတတ်မှမှုတဏှာဟုသည်အပေနီးတဲ့အဲ့ဒီမှာတဏှာ၃မျိုးဟောတယ်အဲ့ဒါမှတ်တာကာမတဏှာရဲ့ဘဝတဏှာရဲ့ဝိဘဝတဏှာရဲ့နော်ကာမတဏှာဆိုတာအမှန်ကတော့ဒီလောဘပဲနော်တွေ့တာမှုလောဘပဲဘယ်လိုပစ္စည်းကိုတွေ့တာမှုပဲဖြစ်ဖြစ်အဲ့ဒါကိုကာမတဏှာလို့ပဲခေါ်ရတယ် အဲဗမာစကားကြမ်းတမ်းတယ်ဒီစကားဟာဒါပေမဲ့လို့ပါဠိစကားမကြမ်းတမ်းဘူးနော်ဘာလေးဘာလေးမှာမှတွေ့တာတွေ့တာဆွဲလန့်နေဆိုတာကာမတဏ္ဍာဟိုပစ္စည်းလေးလိုချင်တယ်ဒီပစ္စည်းလေးလိုချင်တယ်ကာမတဏ္ဍာပဲအိမ်ဆွဲလန့်နေကြောင်းဆွဲလန့်နေပုဂ္ဂိုလ်သာသမီဆွဲလန့်နေလင်းဆွဲလန့်နေမရဆွဲလန့်နေဒါကာမတဏ္ဍာပဲအဲ့တော့ဆွဲလန့်တာမှန်တယ်မြဟာဗာလဲကာမတဏ္ဍာဟိုကာမဆိုတာဒီနေရာမှာဒီအာယုံအာယုံ၅ပါးဆိုတာရှိတယ်မဟုတ်လား ရူပယုံတတယုံကဏ္ဍရတံဘုရပါယုံဒါကိုကာမဂုဏ်၅ပါးလို့ခေါ်တယ်ဆိုလိုတာကတော့နှစ်သက်စရာဖြစ်တဲ့အာယုံနော်နှစ်သက်စရာအစဉ်နှစ်သက်စရာအတန်နှစ်သက်စရာအနတ်နှစ်သက်စရာအရသာနှစ်သက်စရာအတွေ့အထိဒီဟာမျိုးကိုဒီဟာဒီ၅မျိုးအနေဒီ၅မျိုးကိုဘာလို့ခေါ်လဲကာမဂုဏ်၅ပါးလို့ခေါ်အဲ့ဒီအဲ့ဒီ၅မျိုးမှာကိုကသွားပြီးတော့တွေ့တာမှုဖြစ်နေရင်ဒါကိုယ်ကြာကာမတဏ္ဍာဖြစ်နေတယ်လို့ဆိုရတော့ပစ္စည်းလေးတစ်ခုလှတာလေးကိုသဘောကျနေတယ်ဒါကာမတဏ္ဍာဖြစ်နေတာ အတန်လေးကောင်းတယ်ဟမ်တချင်းကောင်းတယ်လို့ဆိုတော့နားထောင်နေတယ်ဟုတ်လားတော်တော်တော်ပွဲတော့တချင်းနေပါလေဆိုသွားကြရင်မဟုတ်လားနော်အာစိတ်ထဲရှိလိမ့်မယ်ဘလူဆိုတာတော့ငါကြိုက်တာဟာနော်ဘလူဆိုတာတော့သိမကောင်းမှလည်းရှိလိမ့်အဲ့လိုဟာလေးကြိုက်နေတယ်သဘောကျတယ်ဆိုရင်အဲ့ဒါပါလေကာမတဏပဲမှန်ကတော့နော်ဟွန်းအဲ့ဒါကာမတဏနောက်တစ်ခုကိုဘာလို့ခေါ်လဲဘဝတဏလို့ခေါ်တယ်အဲ့ဒီဘဝတဏနဲ့ဝိဘဝတဏကိုတော့ကောင်းကောင်းမှတ်ကြစေချင်တယ်ဟုတ်လားတော်ကြကြတော့ နိုင်ငံသားတွေကကို့ဘာလွန်ရေးတယ်အဲ့ဒါဘဝတဏှာဆိုတာရိုးရိုးတန်ပြောတာဘဝမှာတွေ့တာတဲ့တဏှာလို့ဒီလိုဆိုလို့မယ်ပေါ့ဟုတ်လားဒါမှမဟုတ်ဒီလိုဒီလိုမဟုတ်ဘူးဒီအဲဒီအထကရာတွေမှာဖွင့်ထားတာကဘဝတဏှာဆိုတာဒီတတ္တဝါတွေမြဲတယ်ဆိုတဲ့အယူမှားတဲ့အယူရှိတယ်အဲ့ဒီအယူနဲ့အတူတကွဖြစ်တဲ့တဏှာကိုဘဝတဏှာလို့ခေါ်တယ်ဘဝဆိုတာက existence ဘဝဆိုတာဒီနေရာမှာမြဲတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ် its connotation is မြဲအဲ့တော့တတ္တဝါတွေကမြဲတယ်ဆိုတော့ငါတို့မှာအတ္တလေးရှိတယ်အဲ့ဒီအတ္တဟာမြဲတယ်ဒီအတ္တလေးဟာအမြဲတည်ပြီးတော့တဘောကတဘောကသွားနေတယ်စသဖြင့်အဲ့ဒီလိုယူဆတဲ့ဝါဒကိုတတ္တတဝါဒတတ္တတဒိဋ္ဌိလို့ပေါ့ဒါအယူမှပေါ့ဗုဒ္ဓဘာသာအမြင်နဲ့ပြောရင်အယူမှအဲ့ဒီလိုတတ္တဝါတွေဟာတတ္တဝါတွေရောလောကကြီးရောဟာမြဲတယ်လို့ယူဆတဲ့အယူအဆနဲ့အတူဖြစ်တဲ့လောဘမျိုးကိုဘဝတဏ္ဍာလို့ခေါ်တယ်ရိုးရိုးဘဝတဏ္ဍာနဲ့တဏ္ဍာကာမတဏ္ဍာနဲ့ပါတယ် သူလည်းကာမဂုဏ်ပစ္စည်းပဲဟုတ်တယ်မလားအဲနောက်ဘဝဆိုတာလည်းပဲဟိုအာယုံ၅ပါးပဲဆိုတော့ဘုရားဒီဒီဒီလောဘရဲ့တွေ့တာရဖြစ်တဲ့ကြောင့်ဘုရားကာမဂုဏ်လို့ပဲခေါ်ရတယ်အဲအခုဘဝတဏ္ဍာဆိုတာဟာတတ္တကဒိဋ္ဌိနဲ့အတူတကွဖြစ်တဲ့တဏ္ဍာလောဘလောဘဆိုတာဟိုအဲ့ဒီအယူဆမရှိဘဲလည်းပဲလောဘဖြစ်နေတယ်အဲ့ဒီအယူဆရှိပြီးတော့လည်းလောဘဖြစ်နေတယ်အဲ့ဒီအယူဆရှိပြီးတော့ဖြစ်တဲ့လောဘမျိုးကိုဘဝတဏ္ဍာလို့ တတ္တဝါတွေကမြဲတယ်နော်လောကကြီးကမြဲတယ်လို့ယူဆပြီးတော့မှအဲ့ဒီအရာတွေနဲ့ပတ်သက်ပြီးတော့ဖြစ်တဲ့လောဘမျိုးကြတော့ဘဝတဏ္ဍာနောက်တစ်ခုကပါတော့ဝိဘဝတဏ္ဍာဝိဘဝတဏ္ဍာဆိုတာကြတော့တတ္တဝါတွေကဒီတဘဝပဲဒီတဘဝပြီးရင်ပြတ်သွားတာပဲမရှိတော့ဘူးနော်အဲ့ဒီလိုယူဆတဲ့ဥစ္စေတဒိဋ္ဌိလို့ခေါ်တယ်အဲ့ဒီဥစ္စေတဒိဋ္ဌိနဲ့အတူတူကဖြစ်တဲ့လောဘမျိုးကိုဝိဘဝတဏ္ဍာလို့ခေါ်တယ်တဏ္ဍာနဲ့နားလည်းဘုံနဲ့နဲ့ခက်တော့နော် တချို့တွေကထင်တယ်မဟုတ်လားမင်းတို့မှာဒီတဘွားပဲရှိတယ်နောက်ဘွားကမရှိဘူးဟုတ်လားဒီဘွားပြီးပြီးတာပဲအဲ့ဒီလိုယူဆတဲ့အခုခေတ်ရုပ်ရုပ်ဝါဒကွန်မြူနစ်ဒီရုပ်ဝါဒယူဆတာအဲ့လိုယူဆလူနောက်ထပ်ဖြစ်မယ်ဆိုတာမဟုတ်နိုင်ဘူးနောက်ဘွားဆိုတာမရှိဘူးဟုတ်လားဒီဘွားပြီးရင်ပြီးတာပဲပြတ်သွားတယ်လို့ယူဆတဲ့ယူဆမျိုးကိုအုပ်စေတာတော့ဗုဒ္ဓဘာသာအမြင်နဲ့ပြောရင်အဲ့ဒါတွေကမှားတဲ့ဟာဖြစ်တဲ့ကြောင့်မို့ဒိဋ္ဌိနှစ်ခုပေါင်းလိုက်တော့ဥစ္စေတဒိဋ္ဌိ တတ္တဝါတွေကသေရင်ပြတ်သွားပြီမရှိတော့ဘူးနောက်တော့ဘာမှမဖြစ်တော့ဘူးလို့ဒီလိုယူဆတဲ့အယူအဲ့ဒီအယူမှားနဲ့အတူတကွဖြစ်တဲ့လောဘအဲ့လိုပုဂ္ဂိုလ်တွေမှာလည်းလောဘမဖြစ်နိုင်ဘူးလားဖြစ်တာပေါ့နော်အဲတို့တို့ဒီဘဝကကျတော့နောက်ဘဝမရှိဘူးလို့ယူဆပြီးတော့ဒီဘဝဖြစ်နေတာတွေ့တားနေတာရှိတာပေါ့နော်ပစ္စည်းတွေ့တာတာမယတွေ့တာစသည်ရှိတယ်အဲ့တော့အဲ့ဒီလိုဖြစ်တဲ့ဒီတဏှာမျိုးကိုလောဘမျိုးကိုဘာလို့ခေါ်လဲဝိဘဝတဏှာလို့သုံးမျိုး꿰ပြီလား ကာမတဏ္ဍဆိုပါလေအဲကာမဂုဏ်ဝဋ္ထုပစ္စည်းနော်တတ္တဝါပေါ့နော်ဟိုဟိုတွေ့တာဘဝတဏ္ဍဆိုတာတတ္တဝါတွေရောလောကကြီးရောအမြဲတည်တယ်ဆိုတဲ့အယူမှန်းနဲ့အတူတူကဖြစ်တဲ့တဏ္ဍဝိဘဝတဏ္ဍဆိုတာကတတ္တဝါတွေကသိရင်ပြတ်တယ်နောက်ဘဝမရှိဘူးလို့ဒီလိုယူဆတဲ့အယူမှန်းနဲ့အတူတူကဖြစ်တဲ့တဏ္ဍကိုဝိဘဝတဏ္ဍရှင်းပြီနော်အဲတော့အင်္ဂလိပ်လိုဖတ်တဲ့အခါမှာမတော်ရင်တွေ့ကြလိမ့်မယ် ပါဠိမှာဝိဘဝဆိုတဲ့စကားလုံးကအဓိပ္ပာယ်နှမျိုးထက်တယ်။ဟုတ်လားဘဝမရှိဘူးဘဝပြတ်တယ်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။စီးစိမ်ဆိုတာလည်းထွက်တယ်။ဝိဘဝစီးစိမ်ဆိုတဲ့အဓိပ္ပာယ်လည်းထွက်တယ်။အဲ့တော့အနောက်နိုင်ငံလူတွေကစီးစိမ်ဆိုတဲ့အဓိပ္ပာယ်ယူပြီးတော့ဒီမိမိစီးစိမ်ကိုတွေ့တာလားဟိုဒါလားဝိဘဝတဏ္ဍာဆိုတော့ရေးတဲ့လူတွေရှိတယ်။အတော်စိတ်ပြည့်တယ်ဟော။သူတို့ကအခါရဲဟိုသူတို့သူတို့သူတို့ dictionary ဟိုပါပေါ့လေ dictionary meaning လေးကြည့်ပြီးတော့ tradition တို့ဘာလို့ကဘာမှသူမလိုက်ပဲနဲ့အဲ့လိုယူလိုက်ယူယူပြီးတော့ရေးတဲ့ဟာကြီးအများကြီးရှိတယ်အဲ့တော့ဒီအစင်အလာအယဟိုအယူအဆကတော့အခုခုနပြောခဲ့တဲ့အတိုင်းပဲဝိဘဝတဏဆိုတာပြတ်တယ်ဆိုတဲ့တတ်တော်တွေသိရင်ပြတ်တယ်ဆိုတဲ့အယူမှန်းနဲ့အတူတူကဖြစ်တဲ့တဏဝိဘဝသို့မဟုတ်ခဲနဲ့မိမိစီစဉ်ကိုတွေ့တာကဝိပဿနာဆိုကာမတဏနဲ့ဘာထူးမလဲဟုတ်လို့မလားအဲ့တော့ဒါသူတို့သူတို့ပြောတာမဟုတ်နိုင်ဘူး တို့တော့တို့ကလည်းအဲ့လိုပဲရေးရေးတတ်တယ်အဲ့ဒါတွေအင်္ဂလိပ်စာအုပ်တွေဖတ်ရင်မတော်တွေ့ရလိမ့်မယ်ဒါတွေ့ရင်ကိုကဒီကောင်ကြီးရေးတာလွဲပဲဆိုတာတခါတည်းသုံးပြနေအောင်ကိုပြောထားတာအဲ့ဒီတဏှာဟာတဲ့နော်ဒုက္ခရဲ့အကြောင်းပဲတဲ့ဒီတဏှာရှိနေသေးသမျှဘဝဟာဆက်ဆက်တိုက်ဆက်တိုက်ဆက်တိုက်ဖြစ်နေဦးမှာဘာကြောင့်လဲဒီတဏှာရှိနေတော့ကိုဒီတဏှာအကြောင်းပြုပြီးတော့တို့ကကောင်းတာတွေမလုပ်မိဘူးလားမကောင်းတာတွေမလုပ်မိဘူးလားဟမ် တဏှာကြောင့်လည်းကောင်းတာလုပ်မိတာပဲနော်နတ်ဖြစ်ရှင်တယ်ကွာကဲနတ်ပြည်ရောက်ရှင်တယ်ဆိုတော့ဘာလုပ်မလဲကုသိုလ်ကောင်းမှုပြုလို့ကွာဟာအလူတန်းပေးမယ်စတယ်ပြန်လုပ်မယ်ဆိုရင်အဲ့ဒီအလူတန်းပေးတဲ့ကုသိုလ်ကြောင့်နတ်သွားဖြစ်မယ်ဆိုရင်ဒါတဏှာကနတ်ဘဝကိုဖြစ်စေတာပေါ့ဟုတ်တယ်မလားတခါလေကျတော့ကိုကတော့နတ်ဖြစ်ရှင်တယ်နတ်ဖြစ်ရှင်တယ်ဒါမှမဟုတ်ကိုသွားစီကတဲ့ဆရာကအလွဲမှမလို့အာမင်းနတ်ပြည်ရောက်ရှင်ရင်ကြက်ကလေးတက်ပြီးတော့ရစ်ပူဆိုလိုက်ဟေးနော်ဝက်တက်ပြီးရစ်ပူဆိုကနွားတက်ရစ်ပူဆိုသူလုပ်ပြီးတော့ နတ်ပြည်မရောက်ခနဲ့ပဲရောက်တယ်ငရဲရောက်မှာပေါ့အဲအဲ့တော့ငရဲရောက်အောင်လည်းပဲဘယ်သူကလုပ်ပေးတာလဲတဏှာကလုပ်ပေးတာအမှန်ကတော့နော်ဒီတဏှာအကြောင်းပြဖို့တော့အကုသိုလ်ဖြစ်တဲ့အကုသိုလ်ကငရဲချလက်မူရင်းလက်တယ်ရှာလိုက်ရင်တဏှာပဲဖြစ်တယ်အဲ့ဒါကြောင့်မို့တဏှာကိုနောက်ဘဝကိုအဲတဏှာဟာဆင်းရဲခြင်းရဲ့အကြောင်းဒီလိုခေါ်တယ်ဆင်းရဲခြင်းဆိုတာအခုဘဝဆင်းရဲတယ်ဒီဘဝရဲ့အကြောင်းတို့ဒီဘဝရောက်လာတာဘာကြောင့်ရောက်လာလို့ဆိုရင်တဏှာအရင်ခံပြီးတော့ရောက်လာတယ် တဏှာကိုလုံးဝပယ်တတ်နိုင်တဲ့ဒီနေ့မှာနောက်ထပ်ဘဝဆိုတာမပေါ်လာတော့ဘူးပေါ့တစ်ပင်တစ်ခုမှာအတိအသေးစိတ်နိုင်တဲ့တတ္တိရှိတယ်နော်ဆိုတော့အတိအသေးတဲ့တစ်ပင်ဆိုရင်အဲ့ဒီအတိအသေးစိတ်နိုင်တဲ့တတ္တိကိုတနည်းနည်းနဲ့တို့ကဖြတ်နိုင်မယ်ဆိုရင်ဟာခမီကယ်တစ်ခုခုနဲ့ဖြတ်နိုင်လို့ပြတ်သွားမယ်ဆိုရင်အဲ့ဒီပင်ကအတိမသိတော့ဘူးအဲ့ထို့တူပဲတဏှာကိုပယ်တတ်နိုင်တဲ့ဒီနေ့မှာတဏှာကပေးမဲ့အကျိုး မလာတော့ဘူးပေါ့အဲဒါကြောင့်မို့ဖရာယဟန္တာဒီမှာအဲ့ဒီတဏှာကိုအကုန်အစင်ပယ်ပြီးသားဖြစ်တဲ့အတွက်ကြောင့်မို့သူတို့မှာဟိုနောက်ဘဝဆိုတာမရှိတော့ဘူးအေးဒါကြောင့်မို့အဲဒီဒုက္ခရဲ့အကြောင်းဟာဘာလဲဆိုရင်သမုဒိယတွေ့တာဘူးဒါကိုနားလည်ထားရအဲဒါကတော့မြတ်စွာဘုရားဟောတာသုံးဖို့စာပေမှာရှိတာကိုကြည်ဖတ်ပြီးတော့ လက်ခံယုံကြည်ရတဲ့အနေပေါ့နောက်တစ်ခုကတော့ဒီဘဝတွင်အခြေအနေတစ်ခုခုနဲ့ထပ်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်လည်းပဲတွေ့တန်မှုကြောင့်ဆင်းရဲဖြစ်တယ်ဆိုတာထင်ရှားတဲ့တာဝကတွေပေါ့အတွေ့အကြုံတွေရှိနေတဲ့နေတဲ့လူတွေပေးနေကြကိုသတင်းကြမယ်အားလေးမြန်ပြည့်ကြလို့ဘာဖြစ်လဲတင်မောပြက်လို့ခုတင်မောတနေ့ကတင်မော ဘာလို့သင်္ဘောနှစ်လို့လူတွေသိကြပြီနော်အဲ့ဒီလိုကြားတဲ့ခါကျတော့ကိုယ်လူတွေအနေနဲ့စိတ်ထဲမှာဘယ်လိုနေကြလဲနော်စိတ်မချမ်းသာဘူးနည်းနည်းတော့မချမ်းသာဘူးပေါ့။အော်တနာပါလေလူဖြစ်သွားတယ်။ဟမ်ဒါလောက်ပဲပေါ့ဟုတ်လား။ကြီးတယ်မပိုဘူးတို့တို့တို့ရဲ့ဘာခေါ်လဲစိတ်ဆင်းရဲမှုဟာအကယ်၍တို့မိတ်ဆွေမိတ်ဆွေတွေကပါသွားမယ်ဆိုရင်ပိုပြီးတော့ဖြစ်လာ။ဆွေမျိုးတွေကဆိုရင်တီးတယ်ပိုးလာ။ဟာပြောကြဆိုနော် ကိုနဲ့ကိုရှိတဲ့ဒါပဲတပည့်ပဲအမေပဲခွေးပဲဘာပဲဆွေးရမျိုးပဲပါသွားပြီဆိုတော့မပြောနဲ့တော့ဖြတ်ဖြတ်လို့ပေါ့ဟုတ်လားအဲ့တော့အဲ့ဒီလိုဆင်းရဲမှုဖြစ်တာဟာဘာကြောင့်တော့ဒီဒီချာစဉ်းစားကြည့်ရင်ဟုတ်တစ်ဖက်ကသေလို့ဖြစ်တာမဟုတ်ဘူးနော်ကိုယ်တွေ့တာမှုကြောင့်ဖြစ်တာတွေ့တာမှုကြောင့်ဖြစ်တာမဟုတ်ဘူးမဟုတ်ဘူးလို့ညင်းရင်လူတွေတိုင်းကိုဆင်းရဲစိတ်ဆင်းရဲနေရမှာပေါ့ နော်အခုလူလူတွေသေးတယ်ဆိုတော့ကိုယ်စိတ်သိတကယ်မဆင်းရဲပါဘူးဟုတ်လားနည်းနည်းပါးပါတော့ဖြစ်တော့ပေါ့အဲအဲ့တော့ဘာလဲဆိုရင်ဒီတွေ့တာမှုအနည်းအများလိုက်ပြီးတော့ကိုယ်စိတ်သိဆင်းရဲမှုအနည်းအများဖြစ်တာအဲ့တော့အဲ့ဒီစိတ်ဆင်းရဲမှုဟာအမှန်တမ်းပြောရင်အဲ့ဒီအဲ့ဒီအဲ့ဒီပုံကိုအဲ့ဒီပစ္စည်းပြောက်သွားလို့ဖြစ်တာမဟုတ်ဘူးအမှန်ကအဲ့ဒီပုံကိုပစ္စည်းပေါ်မှာတွေ့တာတဲ့တဏှာကြောင့်ဖြစ်တာဒါသိထင်ရှားတယ်ဒါခါလေးဆိုတော့လူငယ်တွေအနည်းနဲ့ဆိုရင်ကိုကြီးစားပေးထားတဲ့လက်ဆောင်လေးပါလိမ့်ရှိတယ် ဟမ်နင်တို့တော့လူရိုးပြိုဘွားကပေးထားလက်ဆောင်တွေမရှိဘူးလားဟမ်ဟမ်အဲ့လိုဆိုတော့ကိုကြီးစားပေးထားတဲ့ပစ္စည်းလေးဆိုရင်ကိုတန်ဖိုးမထားဘူးလားနော်ပစ္စည်းချင်းတူးနေပြီထားတော့မိဘကလည်းဒီဟာမျိုးတစ်ခုပေးထားတယ်ကိုကြီးစားပဲပေးထားတယ်ကြီးစားပေးတာပို့ပြီးတော့ကိုမြတ်တော့အဲကဲအဲ့ဒီပစ္စည်းကြောက်သွားအာကြည့်ရဒုက္ခရောက်နော်ပစ္စည်းပစ္စည်းချင်းတူတူပဲဒါမှမဟုတ်ကိုကိုကိုကဆွဲလမ်းမှုက တမျိုးစီဖြစ်နေတယ်အဲအဲ့ဒါကြောင့်ဆွဲလန့်မှုများလေလေဆင်းရဲမှုများလေလေပေါ့ဆွဲလန့်မှုဒါကြောင့်မို့ဆင်းရဲနည်းခြင်းရင်ဆွဲလန့်မှုနည်းအောင်ဒါလုပ်အောင်ဆင်းရဲလုံးဝမလို့ရင်ဘူးဆွဲလန့်မှုလုံးဝမရှိအောင်ဒါလုပ်ရမှာပေါ့အဲအဲ့ဒီလိုစဉ်းစားကြည့်ရင်လည်းပဲဆွဲလန့်မှုကြောင့်ဟိုတဏှာကြောင့်ဆင်းရဲဖြစ်တယ်ဒုက္ခဖြစ်တယ်ဆိုတာဒါသင်ရှားကောင်းပြီဒါကသမုဒိယသစ္စာအဲ့တော့ဒီသမုဒိယသစ္စာကိုဖော်ထုတ်နေတာဟာ ဗုဒ္ဓဘာသာကိုတခြားဘာသာတွေနဲ့မတူအောင်လုပ်ပေးလိုက်တာပဲတခြားဘာသာတွေမှာဆိုရင်တတော်တွေဘာကြောင့်ဖြစ်လာလို့ဆိုတော့ဘယ်နဲ့ပြောမလဲဒီမှာကြီးဖန်ဆင်းတာဘုရားသခင်ဖန်ဆင်းလို့ပြောတာဒါနဲ့ပဲပြီးတာပဲနှက်ကြီးဖန်ဆင်းတာဘယ်ဘာသာသွားသွားဒီလိုယူပဲလာမြတ်စွာဘုရားဗုဒ္ဓဗုဒ္ဓဘာသာကျတော့မဟုတ်ဘူးဖန်ဖန်ဆင်းတယ်လို့မရှိဘူးဖန်ဆင်းတာမဟုတ်ဘူးနော်ဒီတတ်ဟောပေါ့သမုဒိယတဏှာကြောင့် တဏှာလို့ပြောလိုက်တော့အဝိဇ္ဇာဆိုလည်းပါပါတယ်အမှန်ကတော့ဟုတ်လားအဝိဇ္ဇာတဏှာကြောင့်တတ်တော်တွေဖြစ်တာအဲ့ဒီလိုအကြောင်းအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးမြတ်စွာဘုရားဟောနိုင်တယ်ဒါကြောင့်မို့ဒီလိုဟောနိုင်တာဟာဒီဘာသာမှာသာရှိတယ်တခြားဘယ်ဘာသာမှာမှမရှိဘူးဆိုတာဒါတော့သိသိချာချာမှတ်ရအဲ့တော့ဒီဒုက္ခသမုဒိယသစ္စာတခုကိုဖော်ထုတ်တာဖော်ထုတ်ဖော်ထုတ်တာတခုတခုဒီပင်လေဗုဒ္ဓဘာသာကိုတခြားဘာသာတွေနဲ့ကွဲပြားအောင်လုပ်လိုက်တာတခြားဘာသာမှာတော့ ခုနလိုဘုရားဖန်ဆင်းတာနဲ့ပဲကိစ္စပြည့်ရအဲ့ဒီတင်ရက်သွားတယ်အဲ့တော့အဲ့ဒီလိုဖန်ဆင်းတဲ့ဟာကိုလက်ခံတဲ့အခါကျတော့ပြဿနာတွေအများကြီးမဖြေရှင်းနိုင်တဲ့ပြဿနာတွေအများကြီးအများကြီးဆက်တိုက်လာတယ်ဘုရားဖန်ဆင်းတဲ့သူတွေကဘာကြောင့်လူတွေအယူဆိုးအောင်ဖန်ဆင်းရတော့ဘာညာပေါ့လေဆင်းရဲဒုက္ခတွေဘာကြောင့်ဖန်ဆင်းရတော့စသဖြင့်မြေးမေးရင်အဲ့ဒါတွေမဖြေနိုင်တဲ့ဟာတွေရှိအေးအခုမြတ်စွာဘုရားရဲ့တရားတော်မှာကတော့ဒီလိုမဟုတ်ဘူးဒါ သမုဒိယတဏှာနောက်နောက်ဘဝကဖြစ်ခဲ့တဲ့သမုဒိယတဏှာကြောင့်ဒီဘဝမှာလာပြီးတော့ဆင်းရဲဖြစ်တယ်ဘယ်သူမှဖန်ဆင်းပြီးတာမဟုတ်ဘူးအကြောင်းမရှိပဲဖြစ်တာလည်းမဟုတ်ဘူးဒီလိုဖော်ထုတ်တယ်ဒါဒုတိယသစ္စာနောက်တစ်ခုကဘာလဲတတိယသစ္စာတဲ့နော်ဟမ်အဲနိရောဓသစ္စာနိရောဓဆိုတာချုပ်ငြိမ့်သွားတယ်နော်ချုပ်ငြိမ့်သွားတယ် cessation ပေါ့အင်္ဂလိပ်လိုပြောတယ်ချုပ်ငြိမ့်သွားတယ် နိရောဓဆိုတာကွာအတူပေါက်ခေါ်ကြတာပမာပမာလူပမာတွေကအမှန်ကတော့ပါတော့ဒုက္ခနိရောဓနော်ဒုက္ခချုပ်ငြိမ်းသွားတဲ့သဘောတရားဒုက္ခချုပ်ငြိမ်းခြင်းသဘောတရားကိုနိရောဓသစ္စာဒုက္ခနိရောဓသစ္စာအဲ့ဒီဒုက္ခနိရောဓသစ္စာဆိုတာဘာလဲဒုက္ခချုပ်ငြိမ်းချုပ်ငြိမ်းခြင်းသို့မဟုတ်ချုပ်ငြိမ်းကြောင်းဆိုတာဘာလဲဆိုတာမြတ်တော်တေမြတ်စွာဘုရားကိုယ်တိုင်ကဘယ်လိုဟောတာလဲထိုတတ်မဲ့မှုတဏှာဣဒါလျင် အကျွင်းမဲ့ဆွဲမဲ့မှုကင်းပြောက်ချုပ်ငင်းရာစွန့်လွတ်ရာတပန်းပဲစွန့်ရာလွတ်မြောက်ရာမကန့်ညိရာပဲဖြစ်၏ခုနပြောခဲ့တဲ့သမုဒိယသစ္စာတဏှာအဲ့ဒီတဏှာဤအကျွင်းမဲ့ကွယ်ပြောက်သွားမှုနော်ချုပ်ငင်းသွားမှုဒါကိုပဲသမုအဲនិရောဓသစ္စာလို့ခေါ်အဲ့ဒီမှာတိတိကျကျစဉ်းစားကြည့်နော်ဒီသစ္စာရဲ့နာမည်ကဒုက္ခသစ္စာဟဲ့လေនិရောဓသစ္စာ ဗမာလိုပြန်လိုက်ရင်အဲလေဒုက္ခនិရောဓသစ္စာနော်ဗမာလိုပြန်လိုက်ရင်ဒုက္ခချုပ်ငင်းခြင်းဒါမှလို့မြတ်စွာဘုရားကဒီဖန်လုပ်လိုက်တဲ့ခါကျတော့ဒုက္ခချုပ်ငင်းခြင်းဆိုတာတဏှာရဲ့အကျွမ်းမဲ့ချုပ်ငင်းခြင်းအဲ့ဒါသိထားဟိုဒုက္ခကိစ္စတော့မကင်ဘူးဟမ်ခုသမုဒိယသစ္စာကင်ပြီးတော့မြတ်စွာဘုရားဒီမှာဟောတယ်ဒုက္ခချုပ်ငင်းတယ်ဆိုတာဒုက္ခသစ္စာရဲ့အကျွမ်းမဲ့ချုပ်သွားတာလို့ဒီလိုပြောဖို့မကောင်းဘူးလား အခုဒီလိုမဟုတ်ဘူးဒုက္ခဒုက္ခချုပ်ငြိမ်းမှုဆိုတာဘာလဲတဏှာချုပ်ငြိမ်းမှုဒါဘာကြောင့်ဒီလိုဟောရလဲတဏှာချုပ်ငြိမ်းမှဒုက္ခကချုပ်ငြိမ်းတာတဏှာမချုပ်ငြိမ်းမဲ့လည်းဒုက္ခမချုပ်ငြိမ်းဒါကြောင့်မို့မြတ်စွာဘုရားကမူလအရင်ကင်ပြီးတော့တဏှာချုပ်ငြိမ်းခြင်းဟာဒုက္ခချုပ်ငြိမ်းခြင်းပဲဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်ပဲလို့ဒီလိုမြတ်စွာဘုရားကဟောတော့ဒါတို့တို့ကျမ်းဂန်တွေမှာကျတော့ဒါဘယ်လိုပြောလဲဆိုတော့ဟိုလောကမှာရှိတယ်မဟုတ်လားခွေးဟာ ခဲနဲ့ပေါက်လိုက်ရင်ခဲလိုက်ကြတယ်ပေါက်တယ်လို့မကြိုက်ဘူးပေါ့လေအဲ့လိုမျိုးဟုတ်လားအဲ့တော့တချို့တွေကလည်းအဲ့လိုဟိုအကြောင်းအစ်စ်မဟုတ်တာရောအကြောင်းမှအထင်ပြီးတော့လိုက်ပြီးတော့လိုက်ကြတယ်ပေါ့မြတ်စွာဘုရားကတော့ဒီလိုမဟုတ်ဘူးတကယ်အကြောင်းမှန်ကိုဖော်ပြတယ်အကြောင်းမှန်ကိုဖော်ပြခြင်းနဲ့အတွက်ကြောင့်ဒီနေရာမှာဒုက္ခဤချုပ်ငင်းခြင်းဒီဒုက္ခနိရောဓသစ္စာလို့မဟုတ်ဘဲနဲ့တဏှာဤအကျွမ်းမဲ့ချုပ်ငင်းခြင်းဒီဒုက္ခနိရောဓသစ္စာလို့ခေါ်တယ်ဒါမှမဟုတ်ဒုနာလျာမှာကတော့တဏှာချုပ်ငင်းနေဆိုရင် ဆင်းရဲနဲ့ချုပ်ငင်းတာပဲဒါကြောင့်မို့ဆင်းရဲချုပ်ငင်းခြင်းတဏှာချုပ်ငင်းခြင်းဟာအမှန်တမ်းပြောရင်တော့ဒါအတူတူပဲလို့ဒီလိုမှတ်ရမယ်အဲ့ဒီတဏှာချုပ်ငင်းခြင်းဟာတဲ့အဲဒုက္ခនិရောဓသစ္စာပဲအဲ့ဒီတဏှာပဲချိန်မှာချုပ်ငင်းမလားယဟန္တာဖြစ်တဲ့အခါမှာချုပ်ငင်းမလားယဟန္တာမဖြစ်သေးဘူးဆိုရင်တဏှာနည်းနည်းကြည်ရှိနေသေးတာအရိယာအတောတမဖြစ်သွားလဲနည်းနည်းရှိသေးတယ်တဂရံဖြစ်သွားလဲကြံသေးတယ်အနာဂံဖြစ်သွားလဲတော်တော်ပါးပါးလေးတော့ရှိသေးတယ်နော် ယဟန္တာဖြစ်သွားတဲ့ခါကျမှလုံးဝကင်းသွားတယ်အဲယဟန္တာဖြစ်တဲ့အချိန်မှာဒီနိရောဓသစ္စာကိုပြည့်ပြည့်ဝဝကြီးဆိုကြပါဘူးနော်ပြည့်ပြည့်ဝဝကြီးမြန်မာပြောပါမယ်အဲဒီလိုတဏှာရဲ့အကျွင်းမဲ့ခြုံငိမ့်သွားမှုအဲဟိုအရတ္တမဲ့ကိုရပြီးတော့ခြုံငိမ့်သွားမှုအဲလိုခြုံငိမ့်သွားမှုကိုဒုက္ခနိရောဓသစ္စာနော် ဒုက္ခနိရောဓသစ္စာဆိုရှင်းရှင်းပြောပါတော့နိဗ္ဗာန်ပဲနောက်နောက်သစ္စာတစ်ခုကပါတော့မေခသစ္စာနော်ဒါလည်းအတူပေါက်ခေါ်အရှိခွန်ပဲလို့ခေါ်တယ်ဒုက္ခនិရောဓဂာမိနိပฏิပဒါရေးတာနော်ဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်တဲ့အကျင့်ဒါဟုပဲအတူခောက်ပါပြီးတော့မေဃသစ္စာ မက်ကဆိုတာလမ်းဆိုလည်းဟုတ်တယ်အကျင့်ဆိုလည်းဟုတ်တယ်ဒုက္ခនិရောဓဂာမိနိပฏิပဒါအဲ့ဒီဒုက္ခချုပ်ငြိမ်းရာဖြစ်တဲ့တတ္တိယသစ္စာပေါ့ဟုတ်လားအဲ့ဒီတတ္တိယသစ္စာကိုရောက်စေနိုင်တဲ့အကျင့်ကိုဘာလို့ခေါ်လဲမေဃသစ္စာသထုဒ္ဓသစ္စာအဲ့ဒီသထုဒ္ဓသစ္စာဟာဘာလဲဆိုရင်မဂ်ခင်၈ပါး တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစတဲ့မဲ့ကျင်၈ပါးပဲအဲ့ဒီမဲ့ကျင်၈ပါးကိုပဲအဲဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်လို့ဒီလိုခေါ်ရတယ်အဲ့ဒီချုပ်ငြိမ်းရာသို့ရောက်ကြောင်းဖြစ်တဲ့အကျဉ်မဲ့ကျင်၈ပါးသည်သတုဋ္ဌသစ္စာ သို့မဟုတ်မေဃသစ္စာအဲ့ဒီလိုသစ္စာ၄ပါးရှိတယ်အဲ့ဒီမေဃသစ္စာအကျေပြောရင်တည်ရသွားလဲဘုရား ထားဟုတ်လားအဲ့တော့သစ္စာကုသစ္စာ၄ပါးကိုသိနော်အဲ့ဒီသစ္စာ၄ပါးကိုဟောတဲ့အခါမှာဒုက္ခသစ္စာပထမဟောတယ်အဲ့ဒါဘာကြောင့်ဒုက္ခသစ္စာပထမဟောတော့မကောင်းနိုင်ရင်လည်းစသိပြီးတာမြတ်စွာဘုရားဟမ်အဲ့တော့ဒီတတ္တဝါတွေဆိုတာတဲ့လောကလောကီပုံကြီးမှာตาရတတ်တယ်တွေ့တာနေကြတယ်အဲ့လိုတွေ့တာနေတဲ့လူတွေကို တံဝေကရပါသေးတော့ဒီကောင်လေးတတိတရားရပါသေးတော့ဆိုတာဟာမင်းတို့အကောင်းထင်ပြီးတွေ့တန်းနေတာကြီးကအကောင်းမဟုတ်ဘူးဟာနော်ဆင်းရဲတရားဘုရားကြီးပဲဒုက္ခပဲဆိုတော့ဒီလိုထိတ်လန့်သွားအောင်တံဝေကရသွားအောင်ဆိုပြီးတော့တဲ့ပထမသစ္စာကိုမြတ်စွာဘုရားကဟောတော်မူတာတဲ့ဒါလည်းဟုတ်တော့ဟုတ်လိမ့်မယ်ထင်တယ်ဟမ်အဲ့ဒီသစ္စာအကြောင်းမသိရင်အဲတတ်တော်တွေကလည်းသဘောကျနေကြတာပဲနော်ဟိုဟာလေးတွေ့တာနေရာလေးတွေ့တာလည်းဖြစ်တာအဲ့ဒါကိုမြတ်စွာဘုရားက ဟေးဒါဒုက္ခပဲလို့ပြောလိုက်တဲ့ခါကျမှပြောနေတဲ့ဟာဒီလိုပါလားဆိုနေနေစဉ်းစားမှာပေါ့ဒါတောင်ဝေကရတယ်ဆိုအထိတ်တလန့်ဖြစ်တာညံညံနဲ့အထိတ်တလန့်ဖြစ်တာဟိုဟိုတစီကြောက်တယ်လို့ကြောက်ပြီးတော့အထိတ်တလန့်ဖြစ်တာမျိုးကိုဆိုလိုလားဟုတ်တော့ညံနဲ့ကြောက်တာအဲ့လိုဖြစ်နေတဲ့ခါကျတော့သမုဒိယသစ္စာကတခါမြတ်စွာဘုရားဟောတော့သမုဒိယသစ္စာဟောတာကတော့အေးခုနပြောတဲ့ငါပြောခဲ့တဲ့ဒီဒုက္ခဆိုတာဟာတစုံတယောက်ကဖန်ဆင်းထားတာလည်းမဟုတ်ဘူး အကြောင်းမရှိဘဲလည်းဖြစ်တာမဟုတ်မဟုတ်ဘူးဟောဒီဟာကြောင့်ဖြစ်တာဆိုပြီးတော့အကြောင်းကိုဖော်ပြခြင်းတဲ့အတွက်ကြောင့်မို့ဒုတိယသစ္စာကိုမြတ်စွာဘုရားဟောတော်မူပြန်အဲ့လိုဟောလိုက်တဲ့အခါကျတော့ပြောကြပါစို့ဒုက္ခကြီးရဲ့ဆင်းရဲပဲဟေးပြီးတော့ဒီသမှုတရားတဲ့တဏှာကြောင့်လည်းဆင်းရဲဖြစ်တယ်လို့ပြောတယ်ဆိုတော့လူတွေစိတ်ပြည့်စရာကြီးမနေဘူးလားနော်အဲအဲ့တော့အဲ့လိုစိတ်ပြည့်မှဆိုလို့ခါလူတွေကိုတက်တာရရအောင်ပေါ့တတ္တိယသစ္စာဟောတော်မူတော့ဟေးမင်းတို့ခုနပြောတဲ့ဒုက္ခ ဒုက္ခနဲ့ပတ်သက်ပြီးတော့စိတ်ညစ်မနေကြနဲ့ဟောဒီမှာဒုက္ခချုပ်ငြိမ်းမှုဆိုတာလည်းရှိတယ်အကောင်းလည်းဒီမှာရှိတယ်အဲ့ဒီလိုပြောပြခြင်းတဲ့တောင်တတ္တယသစ္စာကိုမြတ်စွာဘုရားကဟောတော်မူတယ်တတ္တယသစ္စာဟောပြီးတဲ့နောက်ကျတော့အဲ့ဒါတတုဋ္ဌသစ္စာကျတော့ဘယ်လိုလဲမေတ္တာသစ္စာဒါပြင်အဲ့ဒီနိဗ္ဗာန်ရအောင်ဒီလိုလိုဘာလို့ရမလဲဘောနောက်တစ်ဆင့်ကဒါပဲရှိတာပေါ့မေ့ခြင်းနဲ့မေ့မဲ့လူရတယ်နော်အဲ့ဒါကြောင့်မို့အဲ့တော့ဟို ပစ္စည်းကောင်းလေးတခုကိုပြထားရုံနဲ့မဟုတ်ဘူးအဲ့ဒါရအောင်လဲဘယ်လိုလုပ်ရမလဲဆိုတော့လည်းမြတ်စွာဘုရားကဟောပြခြင်းတယ်ပစ္စည်းကောင်းလေးတော့ပြထားပါရဲ့ဒါဘယ်လိုရအောင်လုပ်ရမလဲဆိုတော့မသိတယ်ဒါဖတ်အဲအမလို့အားရရင်းဖြစ်နေပါဟုတ်လားကောင်းတယ်လေးတော့မြင်နေရတယ်ဒါဘယ်လိုလုပ်ရအောင်ယူရမလဲနီလန်းမပေးဘူးဆိုရင်ဒါလည်းသိပြီးတော့လက်တွေ့မှာအကျိုးမရှိနိုင်အဲ့ဒါကြောင့်ကောင်းတာလည်းခုပြရတာပထမမကောင်းတာပြရတယ်မကောင်းတာအကြောင်းလည်းပြရတယ်ပြီးတော့ကောင်းတာလည်းပြရတယ် ပြီးတော့အဲ့ဒီကောင်းတာကိုရအောင်ဟောဒီလိုလုပ်ခေလို့ဒီလိုနိလညွန်ကြခြင်းတဲ့အတွက်ကြောင့်မို့စတုထသစ္စာမြတ်စွာဘုရားဟောတယ်အဲ့ဒါစတုထသစ္စာဟောတဲ့အတွက်ကြောင့်မို့စတုထသစ္စာကိုလိုက်နာကျင့်ကြံရင်ပထမသစ္စာကိုပိုင်းပိုင်းခြားခြားနားလည်မယ်ပထမသစ္စာနဲ့ပတ်သက်ပြီးတော့ခဏလောဘနော်ဒုတိယသစ္စာကိုပယ်နိုင်မယ်ဒုတိယသစ္စာကိုပယ်နိုင်ရင်တတိယသစ္စာကိုမျက်မှောက်ပြုနိုင်တယ်ဒါကြောင့်မို့ approach ကပါလဲ from the fourth ဟုတ်လားသဒုဋ္ဌသစ္စာနဲ့ approach လုပ်အောင်သဒုဋ္ဌသစ္စာကိုကျင့်သဒုဋ္ဌသစ္စာကိုကျင့်လို့ပေါက်ရင်ပထမသစ္စာကိုလည်းပဲကောင်းကောင်းနားလည်မယ်ဒုတိယသစ္စာဖြစ်တဲ့သမုဒိယကိုလည်းပယ်မယ်တတိယသစ္စာဖြစ်တဲ့နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုမယ်ဒါကြောင့်မို့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့သူ function ရှိတယ်ပထမသစ္စာနဲ့ပတ်သက်ပြီးဘယ်လို function ရှိတယ်လဲဘာလို့မှာတော့ပထမသစ္စာနဲ့ပတ်သက်ပြီးတော့ဆိုတော့ဘယ်ဟိုဟို ဓမ္မစကြာတုထဲမှာပါတယ်နော်ပထမသစ္စာနဲ့ပတ်သက်ပြီးတော့ဘာလုပ်ရမလို့ပိုင်းပိုင်းခြားခြားသိအောင်လုပ်ရမယ်ကောင်းကောင်းနားလည်ရမယ်နော်ကောင်းကောင်းနားလည်ပြီးတော့ဒီဒုက္ခသဘောကိုတကယ်မြင်ပြီးတော့တွေ့တာမှုကိုပယ်နိုင်တဲ့အဖြစ်ပေါ်တယ်အဲတော့ပရိညိယလို့ခေါ်တယ်နော်ပိုင်းခြားသိမြင်အောင်လုပ်ရမယ်ဒုတိယသစ္စာကိုဘာလုပ်ရမှာလဲပယ်ပြရမှာနော်ပယ်ပြရမှာတတ်ပြရမှာသစ္စာဆိုမှလို့ဖက်မထားနဲ့အဲ့ဒီသစ္စာကလွတ်ပြရမယ်သစ္စာ ဒါဒုတိယသစ္စာကိုပယ်ရတတိယသစ္စာကိုဘာလုပ်အောင်လဲမျက်မှောက်ပြုရမယ်နော်ကိုယ်တိုင်ကိုယ်တိုင်တွေ့ကြုံအောင်ကိုယ်တိုင် experience ဖြစ်အောင်လုပ်ရမယ်တတိယသစ္စာသရုတ်ထသစ္စာကိုဘာလုပ်ရမှာလဲကျင့်ရမှာအဲ့ဒါကိုပါဠိလိုတော့ဘာဝေတ္တပါလို့ခေါ်တာပေါ့လေပွားများရမယ်ဒါသရုတ်ထသစ္စာကိုကျင့်ရမယ်သရုတ်ထသစ္စာကိုကျင့်ရင်တတိယသစ္စာကိုမျက်မှောက်ပြုမယ်နော်ကောင်းပြီအဲ့ဒီသရုတ်ထသစ္စာမေဃသစ္စာမှာလည်းပဲနှမျိုးမှတ်ရတယ် နော်မေဃတစ္ဆာအစစ်ကတော့မဲ့အခိုက်အတန့်မှာဖြစ်တဲ့မဲ့ခင်ရှိပါကိုမဲ့ကတစ္ဆာလို့မဲ့ခိုက်တန့်ဆိုတာကတရားအထုတ်လို့ပေါက်လို့အကျိုးရတဲ့အချိန်ပဲအမှန်ပြောမယ်နော်အဲ့ဒီချိန်မှမှအာထုတ်လို့အာထုတ်တယ်လို့ဆိုလို့မဖြစ်ဘူးဟုတ်လားတို့ကအဲ့ဒီအရောက်အောင်အာထုတ်ချင်တာဆိုတော့ကိုအဲ့ဒီမရောက်ခင်ဘာလုပ်ရမလဲဝိပဿနာတရားအာထုတ်ရမယ်အဲ့ဒီဝိပဿနာတရားအာထုတ်နေတဲ့အချိန်မှာဖြစ်တဲ့တမာဒိဋ္ဌိတံမာသင်္ကပ္ပစတဲ့ မဲ့ခင်တရားတွေကိုလည်းပဲမေဃသစ္စာလို့ပဲဒါဟိုအလျော်အပြင်ခေါ်ရမေဃသစ္စာအစ်စ်ကတော့မဲ့အခိုက်တမှာဖြစ်တာဒါမှမဟုတ်အဲ့ဒီအဲ့ဒီမရောက်ခင်ဖြစ်နေတဲ့မဲ့ခင်အဲမဲ့ခင်အစိတ်ပိုင်းလေးအစိတ်ပိုင်းလေးတမာတိတိတမာသင်္ကပ္ပစသည်ကိုလည်းပဲမဲ့ကသစ္စာလို့ခေါ်အဲ့ဒါလောကီ လောကီမဲ့ကသစ္စာပေါ့နော်ဟိုကတော့ဗာလဲလောကုတ္တရာမဲ့ကသစ္စာအစ်စ်ကတော့လောကုတ္တရာမှာအစ်စ်အဲ့ဒီတို့ပို့ဆောင်ပေးနိုင်တဲ့ အကျင့် preliminary ပေါ့ပုပ္ပဘာကပရိပဒါလို့ခေါ်တဲ့အကျင့်ကိုလည်းပဲမေတ္တာသစ္စာလို့ပဲအဲခေါ်ရမှာပေါ့လောကီမေတ္တာသစ္စာလောကီအကျင့်ဒီအဲ့ဒီလောကီမေတ္တာသစ္စာမရှိဘဲနဲ့လောကုတ္တရမေတ္တာသစ္စာမရောက်နိုင်ဘူးအဲကြောင့်မို့မေတ္တာသစ္စာကိုပွားများရမယ်ဆိုတဲ့နေရာမှာတကယ်အားထုတ်ဖို့ဆိုရင်တော့အဲဒီပုပ္ပဘာကပฏิပဒါလို့ခေါ်တဲ့ preliminary မေတ္တာသစ္စာတော့လောကီမေတ္တာသစ္စာ ရှင်းရှင်းပြောရင်ဝိပဿနာတရားဒါကိုအားထုတ်ရအဲ့လိုအားထုတ်လို့သူ့ရဲ့အကျိုးအနေနဲ့လောကုတ္တရာမေဃသစ္စာကိုတွေ့မယ်တွေ့ကြုံခံစားရမယ်အဲ့ဒီလိုသစ္စာ၄မျိုးနဲ့ပတ်သက်ပြီးတော့ပြုစရာကိစ္စ၄မျိုးရှိတယ်နော်ပထမသစ္စာကဘာလို့တိုင်းခြား၍သိတယ်ဒုတိယသစ္စာကပယ်ရမယ်တတိယသစ္စာကိုမျက်မှောက်ပြုရမယ်သုတ္ထသစ္စာကိုကျင့်ရမယ်ပွားများရမယ် အဲ့ဒီသစ္စာလေးပါးတရားကိုကိုယ်တိုင်မသိမချင်းမြတ်စွာဘုရားကဓမ္မစကြာတုမှာဘယ်လိုဟောထားတာငါဘုရားလိုဝန်မခံဘူးတဲ့နော်သစ္စာလေးပါးတရားကိုတကယ်သိတဲ့အခါကျမှသာငါဘုရားဖြစ်ပြီလို့ဝန်ခံတယ်ဒါမှန်ပဲသစ္စာလေးပါးတရားကိုတကယ်မသိဘဲနဲ့ဘုရားလိုဝန်ခံရင်ဒါအမှန်ကိုခံရမရောက်ဘူးအဲ့ဒါကြောင့်မို့အကယ်၍မြတ်တယောက်ကငါဘုရားပါလို့လာပြောရင် မေးရုံပဲမင်းသစ္စာလေးပါးတကယ်သိရလားသစ္စာလေးပါးကိုကိုယ်တိုင် သိတဲ့အနေမျိုးပေါ့လေသူများပြောတာနားထောင်ပြီးတော့သိတာမျိုးစာအုပ်ဖတ်သိတာမျိုးမဟုတ်ဘဲနဲ့ကိုယ်တိုင်ကိုယ်တိုင်ကြင့်ပြီးတော့သိတဲ့အနေမျိုးနဲ့သိရလားဒီလိုပဲမျိုးကိုရှိတာပေါ့အဲဒီလိုသစ္စာလေးပါးတရားမြတ်စွာဘုရားဟောတော်မူပြီးဒီသစ္စာလေးပါးတရားမှာလွတ်တဲ့တရားရလို့မရှိမြတ်စွာဘုရား45ပါးပါလုံးဟောထားတဲ့တရားတွေအားလုံးဟာအကုန်လုံးဒီသစ္စာလေးပါးတွေဝင်လာကြတယ်ဘယ်လိုဟာပဋိစ္စသမုပ္ပါဒတရားဆိုလဲဒီသစ္စာလေးပါးတွေဝင်လာပဲဘယ်လိုတရားကိုပဲဟောထားတာသစ္စာလေးပါးမှာလွတ်တဲ့တရားမရှိဘူး အဲဒါဗုဒ္ဓဘာသာမှာအမှန်သစ္စာအနေဖြင့်၄မျိုးရှိသည်နော်အဲဒီ၄မျိုးမှာလည်းပဲသစ္စာဆိုတာဟာမှန်ရင်ဟုတ်ရင်သစ္စာဖြစ်တဲ့အတွက်ကြောင့်မို့ကောင်းတာမကောင်းတာနဲ့ဘာမှမဆိုင်ဘူးအခုသစ္စာ၄ပါးထဲမှာကျင်တဲ့ဒုက္ခသစ္စာထဲမှာမကောင်းတာတွေအများကြီးမပါဘူးလားနော်အဲသမုဒိယသစ္စာဆိုတော့အေကံကိုမကောင်းတာအဲမကောင်းလို့ပဲလို့သူတို့လည်းပဲသစ္စာလို့ပဲခေါ်ရတယ်အဲလိုသစ္စာ၄ပါးဒီသစ္စာ၄ပါးကို မျက်မှောက်ပြုနိုင်အောင်ဆိုပြီးတော့အခုမြတ်စွာဘုရားတတိသားဖြစ်တဲ့ပုဂ္ဂိုလ်တွေအနေနဲ့တရားအားထုတ်နေကြရတာပေါ့ဘယ်တော့ဘယ်တော့မှဒီဟာတကယ်တွေ့မယ်ဆိုတော့မပြောနိုင်ဘူးဒါမှမဟုတ်တုံနေရမှာပဲတွားနေရမှာပဲအဲလိုလှုပ်ရင်းသွားရင်းအကျိုးတရားတွေပေါ့လေတရားရဲ့တရားထုတ်တဲ့အကျိုးတရားတွေကိုရရရရသွားမှာပါ။အောက်မိတာတစ္ဆာလေးပါတရားဒီနေ့ကုန်သွားပြီတဲ့။